1362ခုတရင်ကျွလာပြည်နေ့12ရက်10လ2000ပြည့်နှစ်ဒီတရင်ကျွလာပြည်နေ့မှာယဟန်တော်များဟာပဝါရဏပြုကြရတဲ့အတွက်ဒီတရင်ကျွလာပြည်နေ့ကိုပဝါရဏနေ့လို့လည်းသတ်မှတ်ကြပါတယ်နောက်ပြီးတော့ ဗုဒ္ဓသာသနာဝင်မြန်မာနိုင်ငံကယဟန်ရှင်လူတွေဟာမိမိရဲ့အသက်သိက္ခာဂုံဝါကြီးရင်ရတဲ့ပုဂ္ဂိုလ်တွေကိုရှ िख ိုးပူဇော်ကြောကြတဲ့နေ့လည်းဖြစ်ပါတယ်။နောက်ပြီးတော့မြတ်စွာဘုရားဒေကပြန်ဆင်းလာပါလိမ့်။တာဝရိန်သာနတ်ပြည်ကပြန်ဆင်းလာတဲ့နေ့လည်းဖြစ်တယ်တဲ့။ တရားနာပိဋကတာဝရိနာကလို့ဘယ်လိုဖြေနိုင်ပါလဲထပ်ပြီးတော့မေးပါဦးမေမြတ်စွာဘုရားကတာဝရိနာကိုဘာကိစ္စအတွက်ကြွတာတော့မေတော်မိနတ်သားကိုအဘိဓမ္မာတရားဟောကြားဖို့တဲ့တာဝရိနာနတ်ပြည်ကိုကြွတယ်တဲ့တရားနာပိဋကဘုသူတရှိတော့ဖြေနိုင်ပါတယ်ဘလောက်ကြအောင်မြတ်စွာဘုရားကအဲ့ဒီမှာဟောခဲ့တော့ ဘဝတွင်3လဟောခဲ့တယ်မြတ်စွာဘုရားမှာဆုံးခံရတဲ့ကိစ္စရှိပါတယ်ဆုံးဆရတဲ့ကိစ္စရှိပါတယ်အခင်းကြီးအခင်းငယ်ကိစ္စကိုလည်းသုတ်သင်ရတဲ့ကိစ္စတွေရှိပါတယ်အဲ့ဒီကိစ္စတွေမြတ်စွာဘုရားပြုလုပ်တော်မူတဲ့အခါရောက်တော့ဘသူကဟောရစ်တယ်လဲလို့တရားနာပိဋကဘုသူတသိထားကြတော့နေမိတဘုရားရှင်ကဟောရစ်ပါတယ်တဲ့မြတ်စွာဘုရားကသွန်ကန် ကိုအချိန်ကြရောက်လာတဲ့အခါရောက်တော့ငါပြန်မလာမချင်းတဲ့ဒီတရားဒီတရားကိုဟောပါစေတည်းလို့မြတ်စွာဘုရားကအဋ္ဌခံတော်မူခဲ့ပြီဘုရားရှင်နဲ့အကုန်လုံးတူတော်မူတဲ့ဘုရားရှင်တဆူကိုလည်းပဲမြတ်စွာဘုရားကဖန်ဆင်းပြီးတော့ဟောရစ်ပါတရားဟောရစ်ပါဟောပါစေတည်းလို့ဒီလိုအဋ္ဌခံပြီးတော့ထားခဲ့ပါတယ်တဲ့အဲ့ဒီလိုအဋ္ဌခံပြီးတော့ဖန်ဆင်းထားခဲ့တဲ့ ဘုရားရှင်ကမြတ်စွာဘုရားတရားဟောခြင်းကိစ္စရနာခဲ့တဲ့အချိန်မှာသူကဆက်ပြီးတော့ဟောပါတယ်တဲ့ဒါကြောင့်ဒီတရားနာပိဋကနေမိကြဘုရားရှင်ကဟောတော်မူတယ်ဆိုတဲ့စကားဟာလည်းပဲမှန်ပါတယ်တဲ့အဲ့ဒီမြတ်စွာဘုရားကမေတော်တန်တုတ်တိတနတ်သားတူတဲ့ကိုပဲအဘိဓမ္မာတရားကိုဟောသလားလို့ဆိုတော့ မဟုတ်ဘူးတဲ့ဘယ်သူတွေလဲနာသေးတော့နတ်တီလည်းဗြဟ္မာတွေလည်းနာမှာပေါ့နတ်တီသွားပြီးမြတ်စွာဘုရားဟောပါတယ်ဆိုမှတော့နတ်တီတရားနာကြပြီပေါ့ဘလောက်တိအောင်နတ်တီကများတယ်လဲဆိုတော့စัจ java လာပေါင်း1000ကနတ်တီဗြဟ္မာတွေတဲ့အဲ့ဒီအဘိဓမ္မာအဘိဓမ္မာတရားကိုလာပြီးတော့နာယူကြပါတယ်တဲ့စัจ java လာ1000ကနတ်ဗြဟ္မာတွေဆိုတော့ အင်မတန်မှများတဲ့တရားနာပရိသတ်ကြီးပါပဲအဲ့ဒီတရားပွဲကလည်းပဲတရေမှမပြတ်ဘူးတမိနစ်မှမပြတ်ဘူးတစ်စက္ကန့်လေးမှလက်မသွားဘူးရက်ကမသွားဘူးနားမသွားဘူးဇင်လိုက်ဆက်တိုက်သူက3လကြာအောင်ဟောတယ်တဲ့မြန်မာပြည်မှာ3လကြာအောင်အဲ့ဒီလိုဆက်တိုက်ဟောတဲ့တရားပွဲဆိုတာဘယ်မြို့ပဲရွာဘယ်နေရာမှရှိမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာမရှိသလို အခြားအခြားနိုင်ငံနေဒီလူပြည်လူလောကရှားကြည့်ဘယ်နေရာမှမရှိဘူးအဲဓာတ်ဒီမှာတော့သုံးလဇင်တိုက်စက်တိုက်တဲ့အဘိဓမ္မာတရားမြတ်စွာဘုရားကဟောကြားတော်မူတယ်တဲ့ကုသလဓမ္မာအကုသလဓမ္မာအပြာကတာဓမ္မာစသဖြင့်ဒီလိုအစတင်ပြီးတော့အဘိဓမ္မာတရားမြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်တဲ့အဘိဓမ္မာကဘယ်နှကျမ်းရှိတယ်လို့ကြားဘူးတော့ အဘိဓမ္မာက9ကျမ်းတဲ့မှန်ပါတယ်အဘိဓမ္မာ9ကျမ်းကနံပါတ်1ပါတော့ဓမ္မသင်္ကနီတဲ့ဓမ္မသင်္ကနီကျမ်းတဲ့မှန်တယ်နံပါတ်2ကဝိဘင်းကျမ်းတဲ့မှန်တယ်ဟုတ်ပြီနောက်ပြီးတော့ဓမ္မသင်္ကနီဝိဘင်းဓာတုကထာကထာဝတ္ထုပုဂ္ဂလပညာယမိုက်ပဋ္ဌာန်းဆိုပြီးတော့ အဘိဓမ္မာ9ကျမ်းရှိပါတယ်တဲ့အဲ့ဒီအဘိဓမ္မာ9ကျမ်းကျမ်းအားဖြင့်ပြောလို့ရှိရင်အဘိဓမ္မာ9ကျမ်းရှိပါတယ်အဲ့ဒီအဘိဓမ္မာ9ကျမ်းကိုမြတ်စွာဘုရားတာဝရိန္ဒာနတ်ပြည်မှာပင်ပင်လေကသစ်ပင်ရဲ့အောက်မှာကြောက်ဖြာကြီးရှိပါတယ်တဲ့ညကြောက်ဖြာကြီးရှိပါတယ်အဲ့ဒီကြောက်ဖြာကမာကျောသလားဆိုတော့အဲ့ဒီလိုတော့မဟုတ်ဘူးအဲ့ဒီကြောက်ဖြာကြီးရဲ့အနေထားက အလျားအပြင်ဘလောက်ကျေဝန်းတုံးဆိုတဲ့ယူဇနာပေါင်း60ကျေဝန်းနေယူဇနာပေါင်း60ဆိုတာတယူဇနာမှာ10မိုင်နှုန်းနဲ့တွက်မယ်ဆိုရင်ကိုပဲအင်မတန်မှကျေဝန်းနဲ့အင်မတန်မှကြီးကျယ်တဲ့ကြောက်ချာကြီးပါပဲအနံအပြင်တော့ယူဇနာ90ကျေဝန်းနေတဲ့ဒုဒေအပြင်တော့15ယူဇနာကျေဝန်းနေတဲ့အဲ့ဒီကြောက်ဖြာကြီးဆိုလို့မို့ မာကြောနေသလားဆိုတော့အဲ့ဒီလိုမဟုတ်ပါဘူးတဲ့အဲ့ဒီကြောက်ဖြာကထိုင်လိုက်လို့ရှိရင်ခန္ဓာကိုယ်မြုပ်ဝင်သွားတယ်တဲ့ထားလိုက်လို့ရှိရင်တော့ခန္ဓာကိုယ်ကကြွတက်သွားတယ်တဲ့ခုခေတ်ဆိုပါလို့အမတန်ကောင်းတဲ့နေရာနေမှာပေါ့လေအဲ့ဒီနေရာမှာမြတ်စွာဘုရားကထိုင်ပြီးတော့အဲ့ဒီခုနပန္တုကပလာညညကြောက်ဆရာက အဆင်းအချင်းလေလေခုံရမ်းပန်းအဆင်းရှိပါတယ်တဲ့အဲ့ဒီနေရာမှာမြတ်စွာဘုရားထိုင်ပြီးတော့တသောသောစัจ java လာကလာပြီးတော့နာယုံကြတဲ့နတ်မြမအပေါင်းတွေကိုမြတ်စွာဘုရားကကုသလာဓမ္မအကုသလာဓမ္မဗျာကတာဓမ္မစသည်ဖြင့်အဘိဓမ္မာတရားတွေဇင်တိုက်သက်တိုက်ဟောတော်မူလို့သုံးလကြာညောင်းတဲ့အခါရောက်တော့အဘိဓမ္မာတွေပြီးစီးသွားပါတယ်တဲ့မြတ်စွာဘုရားဟောတဲ့အခါဟောလိုက်နေမိတဘုရားရှင်ကဟောတော်မူတဲ့အခါဟောလိုက်တယ် အဲ့ဒါလိုနီးအားဖြင့်တာဝရိန္ဒာနတ်ပြည်မှာမြတ်စွာဘုရားအဘိဓမ္မာတရားဟောကြားပြီးတယ်တဲ့အဲ့ဒီဟောကြားပြီးတဲ့အခါရောက်တော့တရားဥတရားမြတ်ရသွားတဲ့မြတ်စွာဘုရားရဲ့မေတော်ဖြစ်သွားတဲ့တန်တုပိတနတ်သားကဘာတရားဥတွေရသွားတယ်လို့ကြားဘူးကြတော့တရားနာပိဋကကြီးဘာရဘာရတော့ နှစ်နာရီနှစ်နာရီပြီးဖို့နဲ့တော့နီးလာတာပဲနော်ဘာဖြစ်သွားကြတော့သောတာပန်ဖြစ်သွားတယ်တဲ့တရားနာပရိသတ်မှတ်ထားနော်တန်တုတ်တိကျနတ္တမေတော်မာယာကနေမဟာမာယာကနေပြီးတော့နတ္တဖြစ်သွားတယ်မြတ်စွာဘုရားရဲ့မေတော်ဟာအဘိဓမ္မာတရားတော်ကြီးကိုနာပြီးတော့သောတာပန်ဖြစ်သွားပါတယ်တဲ့အဲ့ဒီမှာ သိမ်းမောင်းများစွာသောတတတဟတသိမ်းသိမ်းမောင်းများစွာသောနတ်မြမာတွေကသူတို့ကတရားသူတရားမြတ်တွေကိုစီကိုစီရရှိကြပါတယ်အဲ့ဒီလိုမြတ်စွာဘုရားတရားဟောပြီးလို့ဘဝတွင်သုံးလပြည့်တဲ့အခါရောက်တော့ဘဝရဏပြုပြီးတော့သူကပြန်ဆင်းလာတဲ့အခါတော့စောင်းနှံဘယ်နှခုရဲ့တော့ဘာစောင်းနှံနေတော့ ဩရွှေစောင်းနှံ့ရဲ့ငွေစောင်းနှံ့ရဲ့ပရမညာစောင်းနှံ့ရဲ့ဟုတ်ပြီ၃မျိုးအဲ့ဒီ၃မျိုးကဘသူဖန်ဆင်းတာတော့တရားတွေနဲ့တည်နော်နတ်ဒီမပါနဲ့တော့တရားမင်းပဲဖန်ဆင်းတဲ့တရားမင်းဖန်ဆင်းလိုက်တယ်တဲ့ခုနကစောင်းနှံ၃ခုရွှေစောင်းနှံနဲ့ငွေစောင်းနှံနဲ့ဗရမယစောင်းနှံနဲ့မြတ်စွာဘုရားပဲစောင်းနှံနဲ့ဆင်းလာတာတော့ ဗရမညာဆောင်တန်းကဘယ်ဘက်ကလားညာဘက်ကလားဟောအလေကတဲ့ဗရမညာဆောင်တန်းနဲ့မြတ်စွာဘုရားကဆင်းနေတဲ့နောက်ရွှေဆောင်တန်းကတော့ဘသူတွေဆင်းတာတော့ငွေဆောင်တန်းကဟောရွှေဆောင်တန်းကတော့သူကနတ်တွေဆင်းနေတဲ့အဲ့ဒါကလက်ရဘက်မှာရှိပါတယ်ရွှေဆောင်တန်းကလက်ရဘက်မှာရှိတယ်အလဲကဗရမညာဆောင်တန်းကမြတ်စွာဘုရားဆင်းနေတယ် အဲလက်ဝဲဘက်မှာတော့ငွေဆောင်နှံတဲ့အဲ့ဒီငွေဆောင်နှံမှာတော့ဗြဟ္မာမဟာဗြဟ္မာတွေဆင်းပါတယ်တဲ့မဟာဗြဟ္မာတွေကမြတ်စွာဘုရားရဲ့လက်ဝဲဘက်ကနေပြီးတော့အဲဆင်းပါတဲ့အဲ့ဒါကိုသိတဲ့ကအာယုပြုကြည်ညိုပြီးတော့အဲမြတ်စွာဘုရားကိုမြန်မာနိုင်ငံကယဟန်ရှင်လူတွေစီမိတွေနဲ့ပူဇော်ကြတယ်ပန်းတွေနဲ့ပူဇော်ကြတယ်လူတန်းွယ်ပူဇော်ွယ်အမျိုးမျိုးတွေနဲ့ပေါ့လေမြတ်စွာဘုရားကိုရည်မှန်းပြီးတော့အထူးသဖြင့် စီမိတွေနဲ့လူတန်းညမြတ်စွာဘုရားကဗရမ ्या ဆောင်းနှန်းနဲ့အလဲကဆင်းလာတယ်ဒါရင်မကသေးဘူးတဲ့အဲ့ဒီမှာနတ်ပြည်မှာအဆိုးတော်နတ်သားတဦးရှိတယ်တဲ့အဲသူကဘသူတို့ပင်စတိခဆိုတဲ့စောင်းတီးသမားပေါ့လေစောင်းသမားနတ်သားတဦးအဲသူကစောင်းတန်လေးနတ် နတ်တောင်းတန်လေးကိုသူကတီးပြီးတော့မြတ်စွာဘုရားကိုပူဇော်ပြီးတော့သူကမြတ်စွာဘုရားရဲ့လက်ရဘက်ကနေပြီးတော့လိုက်ပါလာပါတယ်တဲ့မာဒတိဆိုတဲ့ယထာရင်းကလည်းပဲသူကမြတ်စွာဘုရားရဲ့လက်ဝဲဘက်ကနေပြီးတော့နတ်မှာဖြစ်တဲ့နတ်ပြည်မှာဖြစ်တဲ့ပန်းနေနတ်သားတွေယူပြီးတော့အဲ့ဒီပန်းနတ်သားတွေနဲ့မြတ်စွာဘုရားကိုပူဇော်ရှိခိုးပြီးတော့သူကလက်ဝဲဘက်ကနေပြီးတော့လိုက်လာပါတယ်တဲ့ တခါသူယာမဆိုတဲ့နတ်မင်းကတော့သူကသားကြီးရက်နဲ့မြတ်စွာဘုရားကိုရက်ခတ်ပြီးပြီးတော့နောက်ကမြတ်စွာဘုရားရဲ့နောက်နောက်တော်ဘာကနေသူလိုက်လာတခါမဟာပြမကတော့ထီတော်မိုးပြီးတော့မြတ်စွာဘုရားကိုထီတော်မိုးပြီးတော့အဲနတ်ကြီးကဆင်းလာပါတယ်တဲ့အဲ့ဒီလိုဆင်းလာတဲ့အခါမှာအဲ့ဒီစောင်းနှန်းနေရဲ့အထက်က ဥထိတ်ကပေါ့လေတင်ထားတာမေးတင်ထားတဲ့နေရာလေးကဘယ်နေရာမှာတင်ထားတော့ဆိုတော့မြင့်မူတောင်ထိတ်မှာတင်ထားပါတယ်တခါမြင့်မူတောင်ထိတ်တင်ထားပြီးတော့အဲ့ဒီစောင်းနှန်းခြေတွေကဘယ်မှာသွားပြီးတော့အခြေချတော့ဆိုတော့တဲ့ဘယ်မြို့မှာအခြေချတော့သင်္ကတမြို့သင်္ကတမြို့မှာမြတ်စွာဘုရားဆင်းတော်မူတဲ့အဲ့ဒီစောင်းတန်းသုံးွယ်ဟာသွားပြီးတော့ အခြေချပါတယ်။ဘာကြောင့်အဲ့ဒီသင်္ကတမြို့ကိုမြတ်စွာဘုရားကဆင်းတော်မူရတာတုံးဆိုတော့အဲ့ဒီလိုမဆင်းခင်ခုနှစ်ရက်အလိုမှာယူဇနာ36ယူဇနာကျေဝန်းတဲ့နေရာမှာပြိတ္တကြီးအပြည့်ရှိနေတယ်။အဲ့ဒီအပြည့်ရှိနေတဲ့ပြိတ္တကြီးကနေပြီးတော့ရှင်မမောကလံကိုတောင်းဆိုတယ်။ရှင်မမောကလံဘုရားဒီကနေ့ကနေရည်တွက်လို့ရှင်နောက်9ရက်မြောက်အချိန်ခါမှာ တရင်ကျွတ်လာပြီနေ့ရောက်ပါလိမ့်မယ်မဟာပဝရဏနေ့ရောက်ပါလိမ့်မယ်အဲ့ဒီနေ့ရောက်လို့ရှိရင်မြတ်စွာဘုရားဘယ်ချိန်ဆင်းမှာပါတော့မြတ်စွာဘုရားစီသွားပြီးတော့အရှင်ဘုရားမေးလျှောက်တော်မူပါဘုရားအဲ့ဒီလိုပြိဿကြီးကတောင်းဆိုလို့ရှင်မာမောက္ကလန်ကသူကမြေကြီးထဲဝင်ပြီးတော့မြင့်မူတောင်ခြေကနေပြီးတော့သူကတကိုးနဲ့သူကအတိတ်ခံလိုက်ငါ့ကိုမြင်ကြစေတည်းဟောဒီ36ယူဇနာကျေဝန်းနဲ့ပြိဿကြီးက ငါ့ကိုမြင်ကြစေတည်းလို့ဒီလိုသူကတကုနဲ့အတိတ်ခံလိုက်တဲ့အခါတော့ဗရမညာလေးအတွင်းမှာအချီလေးအထင်ရှားမြင်နေရတယ်လို့ပါပဲတဲ့အရှင်မမောကလန်အဲ့ဒီခုနမြင့်မိုးတောင်ခြေကနေပြီးတော့တဖြည်းဖြည်းရသူတက်သွားတာဟောဒီဥဒနာတက်သွားပြီဟောဒီဥဒနာတက်ပြီးနဲ့ပြိတ္တတွေအကုန်လုံးမြင်ပြီးတော့ကြည့်နေရတာပေါ့အဲ့လိုကြည့်နေရှင်မဟာမောကလန်ကြီးကမြင့်မိုးတောင်ထိတ်လေရောက်သွားရောမြတ်စွာဘုရားရဲ့ ခြေတော်ကိုသူ့ရဲ့ဦးကောင်းတော်နဲ့တိုက်ပြီးအလားမြတ်စွာဘုရားကိုသွားရှိခိုးကြတော့လျှောက်ထားမြတ်စွာဘုရားလူကြီးကိုပဲတော့ပြန်ကြွမှာပါလေဘုရားဘယ်နေ့ပြန်ကြွမှာပါလဲဘုရားဘယ်နေရာပြန်ကြွမှာပါလဲဘုရားနဲ့ပရိသတ်ကြီးကတော့မြတ်စွာဘုရားပူမျောဖို့ရအစင်းနဲ့စောင့်နေကြပါလေဘုရားနဲ့အဲ့ဒီလိုလျှောက်တဲ့အခါရောက်တော့မောကလန်သင်ရဲ့နောင်တော်ဖြစ်တဲ့သာရိပုတ္တရာဟာ ဘယ်မြို့မှာသတင်းသုံးတယ်လဲလို့မြတ်စွာဘုရားကမေးပါတယ်မေးတဲ့အခါရောက်တော့မြတ်စွာဘုရားတပည့်တော်ရဲ့နောင်တော်အရှင်သာရိပုတ္တရာကသင်္ကတမြို့မှာသတင်းသုံးတော်မူပါတယ်ဖေယဝါဆိုတော်မူပါတယ်ဖေယအေးအဲ့ဒီလိုဆိုလို့ရှိရင်တော့အဲ့ဒီသင်္ကတမြို့ကိုငါဘုရားရှင်းတော်မူမယ်လို့အဲ့ဒီလိုမြတ်စွာဘုရားကအမိရှိလို့မို့ပရိသတ်ကြီးကလေအဲ့ဒီမှာတခါလဲ36ယူသနာကျေဝန်းတဲ့အရတ္တိတာကြီးမှာအပြည့်အဲ့မှာမြတ်စွာဘုရားဆင်းလာမှာကို စောင့်မျောပြီးတော့ကြီးညိုပူဇော်ဖို့ပေါ့လေကြီးညိုကြီးညိုကြဖို့စောင့်မျောနေကြမြတ်စွာဘုရားကလည်းအဲ့ဒီဒီကနေ့မှာပေါ့လေသူကမစင်းခင်အဲ့ဒီမြင့်မို့တောင်ထိပ်ပေါ်မှာမြတ်စွာဘုရားရက်တော်မူပြီးတော့ဘာလုပ်သေးတယ်လဲဆိုတော့သူကရေမိအစုံတကုတ်ပြာတိဟာပြပါတယ်တဲ့ရေမိအစုံတကုတ်ပြာတိဟာဆိုတာခန္ဓာကိုယ်ရှေ့ပိုင်းကမိဒီမိအလျံနေလွတ်လို့ရှင်ခန္ဓာကိုယ်နောက်ပိုင်းကရေအလျံနေလွတ်ပြတယ် ဘယ်ဘက်မျက်လုံးကရေအလျံနေလွတ်လို့ရှင်ညာဘက်မျက်လုံးကမိအလျံနေလွတ်တယ်အဲ့လိုအစုံအစုံပေါ့လေရေလွတ်တဲ့နေရာရေလွတ်တယ်မိလွတ်တဲ့နေရာမိလွတ်တယ်အဲ့ဒီလိုတကုတ်ပြကြည့်ရတယ်ပြတော်မူပါသေးတယ်တဲ့အဲ့ဒီလိုပြတော်မူပြီးတော့မြတ်စွာဘုရားကကောင်းကင်အထက်ကိုမြမကြီးအထိမော်ကြည့်လိုက်တယ်အထက်ကိုမော်ကြည့်လိုက်တဲ့အခါတော့မြမကြီးကလည်းပဲဒီခါတဲ့တပြေးညီတဲ့ဖြစ်နေတယ်အောက်ကိုအဝီစီအထိကြည့်လိုက်တော့လည်းပဲအဝီစီကလည်းပဲတပြေးညီတဲ့ဖြစ်နေတယ် အရက်ဆယ်မျက်နှာအကုန်လုံးမြတ်စွာဘုရားလျှောက်ကြည့်လိုက်တဲ့အခါရောက်တော့အဲစัจ java လာပေါင်းသိမ်းပေါင်းများစွာသောစัจ java လာတွေကတပြင်းကြီးတပြင်းနဲ့ဖြစ်နေတယ်အဲဒီလိုတပြင်းနဲ့ဖြစ်နေပြီးတော့လူတွေကလည်းနတ်တွေကိုမြင်ရတယ်တဲ့နတ်တွေကလည်းလူတွေကိုမြင်ရတယ်တဲ့အဲဒီမှာအားလုံးမျက်နှာချင်းဆိုင်ဖြည့်ပြီးတော့အကုန်လုံးမြင်နေရအဲ့ဒီအချိန်မှာမြတ်စွာဘုရားကနီလပိတလောဟိတဩဒါတမင်းစိတ်ပပတရရောင်းကြီးတော်6ပါးပေါ့လေ ညူမောင်းသောရောင်ကြီးတော်နီလာရောင်ကြီးတော်ပိကြရောင်ကြီးတော်ဝါတဲ့ရောင်ကြီးတော်လောဟိတနီးတဲ့ရောင်ကြီးတော်အောဒတကူတဲ့ရောင်ကြီးတော်ပပတရပြူပြူပြက်ပြက်တလက်လက်ထွက်တဲ့အရောင်ကြီးတော်မင်းစိတ်ခမောင်းသောရောင်ကြီးတော်ပန်းရောင်အဆင့်ပေါ့အဲ့ဒီပန်းတို့ရောင်အဆင့်အဲ့ဒီရောင်ကြီးတော်တွေတဲ့မြတ်စွာဘုရားခန္ဓာကိုယ်တော်ကနေတွတ်ပြီးတော့မြတ်စွာဘုရားတခုတွေပြတာပေါ့လေအဲ့ဒီလိုမြင်ခွင်းကိုလူပြည်ရလူရအကုန်မြင်နေရတာကိုမြင်ရတဲ့အခါရောက်တော့ မြတ်စွာဘုရားကိုအမတန်မှကြီးညိုတဲ့သရတရားတွေလုံလုံကဲကဲဖြစ်ကြတယ်လုံလုံကဲကဲဖြစ်ကြတော့ဘုရားအဖြစ်ကိုအမတန်မှကျေနပ်ကြအားရကြဘုရားဖြစ်ရှင်လိုက်တာဆိုပြီးတော့ဘုရားအဖြစ်ကိုစူမတောင်းတဲ့သူအဲ့ဒီခုန36ယူဇနာကျေဝန်းတဲ့ပြိတ္တထဲမှာစူမတောင်းတဲ့သူတယောက်မှမပါဘူးတဲ့အကုန်လုံးပဲအဲ့မှာဘုရားအဖြစ်ကိုရကြင်ရလို့ဘုရားစုတောင်းရတဲ့ပုံကိုခါတယ်အဲ့ဒီပြိတ္တတွေအကုန်အပြည့်ပဲတဲ့တယောက်မှမကြံဘူးတဲ့ဘုရားအဖြစ် ဆုတောင်းကြပါတယ်အဲ့ဒီလိုနီးအားဖြင့်မြတ်စွာဘုရားကတာဝရိန္ဒာနတ်ပြည်ကနေပြီးတော့မြတ်စွာဘုရားကြွလာပါတယ်တဲ့အဲ့ဒီမြတ်စွာဘုရားကြွလာတော်မူတဲ့အခုပြောပြတဲ့အခြေအနေလေးတွေကိုအာယုံပြုပြီးတော့မြတ်စွာဘုရားကိုစီမိတွေနဲ့ပူဇော်ကြရပါတယ်နောက်ပြီးတော့ပန်းနန္တာရီနဲ့ပူဇော်ကြရပါတယ်ရေချမ်းတွေနဲ့ပူဇော်ကြရပါတယ်မနေ့ပိုင်းမှာဆိုရင်စားဝဲတောက်ခွဲခဲဝဲပေါ်စဉ်တွေနဲ့သက်ကလူတန်းကြရပါတယ် အဲဒီလိုလှူဒန်းပူဇော်တာတွေဟာတဲ့အာမိတပူဇာလို့ခေါ်ပါတယ်တဲ့အခုအဲ့ဒီလိုပူဇော်နည်းတွေနဲ့မြန်မာနိုင်ငံကဗုဒ္ဓသာသနာဝင်ယဟန်ရှင်လူတွေဟာပန်းနီနဲ့လည်းပူဇော်ကြတယ်၊စီမိတွေနဲ့လည်းပူဇော်ကြတယ်အခြားအခြားလှူဒန်းဝယ်ဝတ္ထုအမျိုးမျိုးလုံးသောမိမိတို့ကျေနပ်တဲ့မိမိတို့အားရတဲ့မိမိတို့လှူဒန်းပူဇော်ခြင်းနဲ့လှူဒန်းပူဇော်ပွဲတွေအမျိုးမျိုးနဲ့မြတ်စွာဘုရားကိုပူဇော်ကြပါတယ်တဲ့ ဒါဟာပစ္စည်းဝတ္ထုနဲ့ပူဇော်ခြင်းဖြစ်ပါတယ်ဒါပေမဲ့လို့မြတ်စွာဘုရားကအဲ့ဒီလိုပစ္စည်းဝတ္ထုနဲ့ပူဇော်တာမျိုးကိုကျင့်နဲ့နှစ်သိမ့်တော်မူသလားဆိုတော့အဲ့ဒီလိုတော့လည်းမဟုတ်သေးဘူးတဲ့မြတ်စွာဘုရားကျင့်နဲ့နှစ်သိမ့်တော်မူတဲ့ပူဇော်ခြင်းကတော့တရားနာပိဋကတ်တွေသိပါတယ်ဆရာတော်ကြီးလည်းခဏခဏဟောလို့ရှိပါတယ်အဲ့ဒီပူဇော်ခြင်းကတော့အင်မတန်မှကောင်းတဲ့အင်မတန်မှမြင့်မြတ်တဲ့အကောင်းဆုံးပူဇော်ခြင်းပါပဲတဲ့ အဲ့ဒီပူဇော်ခြင်းကဓမ္မပူဇာတဲ့ပူဇာနှမျိုးရှိတယ်ပူဇော်တာနှမျိုးရှိတယ်အာမိတပူဇာရဲ့ဓမ္မပူဇာရဲ့ပူဇော်တာနှမျိုးရှိတယ်ပူဇော်ခြင်းနှမျိုးပြောပြပါဦးအာမိတပူဇာရဲ့ဓမ္မပူဇာရဲ့အများစုပူဇော်နေကြတာကအာမိတပူဇာတဲ့သွမ်းနဲ့ပဲပူဇော်ပူဇော်သင်္ကန်းနဲ့ပဲပူဇော်ပူဇော်ဆင်းနဲ့ပဲပူဇော်ပူဇော်ကြောင်းနဲ့ပဲပူဇော်ပူဇော် ပန်းစီမီရေချမ်းစသည်နဲ့ပဲပူဇော်ပူဇော်ဘယ်လိုပစ္စည်းဝတ္ထုနဲ့ပဲပူဇော်ပူဇော်အဲ့ဒီပူဇော်တာတွေဟာအာမိတပူဇာတဲ့အဲ့ဒီအာမိတပူဇာနဲ့ပဲပူဇော်နိုင်တဲ့ပုဂ္ဂိုလ်တွေပဲများပါတယ်တဲ့ဗုဒ္ဓသာသနာဝင်ယဟန်ရှင်လူတွေမြန်မာနိုင်ငံကဗုဒ္ဓသာသနာဝင်ယဟန်ရှင်လူတွေဟာဒီပူဇော်မှုလောက်လေးနဲ့ပဲရပ်နေကြတာများတယ်တဲ့အဲ့ဒီရဲ့အဆင့်တန်းမြင့်တဲ့ပူဇော်မှုနဲ့ပူဇော်နိုင်ကြတဲ့ဗုဒ္ဓသာသနာဝင်ယဟန်ရှင်လူတွေကတော့ နည်းနေပါသေးတယ်တဲ့ဓမ္မပူဇာဆိုတာကဘယ်လိုဓမ္မတွေနဲ့ပူဇော်ရမှာတော့ဆိုတော့သီလဓမ္မတမာတိဓမ္မပညာဓမ္မတဲ့ဓမ္မဘယ်နှမျိုးရှိတော့ဘာတွေတော့ဟောပညာဓမ္မသီလဓမ္မဆိုတာကအခုယောဂီသူတော်စင်တွေ အမျိုးသားတွေအမျိုးသမီးတွေဘာတိလတွေဆောက်တည်ထားတော့ဟောရှစ်ပါးတိလဆောက်တည်ထားတယ်ရှစ်ပါးတိလဓမ္မပူဇာနဲ့ဟောဒီယောဂီအမျိုးသားတွေအမျိုးသမီးတွေမြတ်စွာဘုရားကိုဒီကနေ့ပူဇော်ခွင့်ရကြတယ်အမတန်မှအစဉ်တန်မြင့်နဲ့အမတန်မှမြတ်စွာဘုရားနှိမ့်ချိုက်တော်မူတယ်အမတန်မှမြတ်စွာဘုရားလူလာတော်မူတယ်အဲ့ဒီလူလာတော်မူတဲ့ပူဇော်မှုမျိုးနဲ့ ဆင့်အတန်းမြင့်တဲ့မြင့်မြတ်တဲ့ပူဇော်မှုမျိုးနဲ့ဟောဒီယောဂီသူတော်စင်တွေပူဇော်ခွင့်ရနေကြတယ်ပူဇော်နိုင်နေကြတယ်အင်မတန်မအားရဂျင်းတ်စရာကောင်းပါတယ်တဲ့သိခါရှင်တွေလည်းဒီသီလဓမ္မနဲ့ပူဇော်ကြပါတယ်ကိုရင်တွေကလည်းပဲသီလဓမ္မနဲ့ပူဇော်ကြပါတယ်ကိုရင်တွေဆိုတာကတော့သီလတွေပိုးပြီးတော့များသွားပါပြီယဟန်တော်တွေဆိုရင်တော့ပိုးပြီးတော့များပါတယ်သီလသိက္ခာအကျဉ်းအားဖြင့်229တွဲရှိပါတယ် အကျဉ်းအားဖြင့်ဂရေ9000ကျော်ရှိပါတယ်တဲ့အဲ့ဒီသီလသိက္ခာသီလဓမ္မတွေနဲ့မြတ်စွာဘုရားကိုယဟန်တော်တွေရောကိုရင်နေရောသိက္ခာရှင်နေရောဒီကနေ့မြတ်စွာဘုရားကိုပူဇော်ခွင့်ရနေတယ်အများဗုဒ္ဓဘာဗုဒ္ဓသာသနာဝင်ယဟန်ရှင်လူတွေမပူဇော်နိုင်တဲ့အဆင့်အတန်းမြင့်တဲ့မြင့်မြတ်တဲ့မြတ်စွာဘုရားလိုလားတဲ့ပူဇော်မှုမျိုးနဲ့ငါတို့ ပူဇော်ခွင့်ရနေကြတယ်ပူဇော်နေနိုင်ကြတယ်ငါတို့ပူဇော်နိုင်တဲ့အခြေအနေဟာပူဇော်နိုင်တဲ့ဘဝဟာအင်မတန်အားရစရာကောင်းတာပဲလို့အဲ့ဒီလိုတွေးပြီးတော့လည်းပဲမိမိတို့ရဲ့ဘဝကိုကျေနပ်စရာဝမ်းသာစရာအဖြစ်နဲ့အာယုံပြုနှလုံးသွင်းနိုင်ပါတယ်ဒါရင်မလားဆိုတော့ဒီယောဂီသူတော်စင်တွေကမြတ်စွာဘုရားကိုပူဇော်နေကြတာကသီလတဲ့အဆင့်တန်းမြင့်တဲ့အရာတွေနဲ့လည်းပူဇော်ပါတယ်

တသိက်ကလေးတောင်မှခြံပြီးတော့မှုေးနိုင်တဲ့ပန်းဆိုတာလောကမှာဘယ်ပန်းမှမရှိဘူးတဲ့ဒါကိုဒါပေမဲ့လို့အဲ့ဒီလောကမှာရှိရှိသမျှပန်းနေတဲ့ထူးထူးဆန်းဆန်းသာလွန်မြင့်မြတ်ပြီးတော့မှုေးကြိုင်တဲ့ပန်းတစ်မျိုးရှိပါတယ်အဲ့ဒါကတော့စပယ်ပန်းလည်းမဟုတ်ဘူးမြက်လေးပန်းလည်းမဟုတ်ဘူးလောကမှာအများသိနေတဲ့ပန်းမဟုတ်ပါဘူးတဲ့မြတ်စွာဘုရားကလေးညာကိုဆံပြီးတော့မှုေးတဲ့ပန်းရှိပါတယ် တဲ့မြတ်စွာဘုရားကဓမ္မပဒမှာမြတ်စွာဘုရားဟောတော်မူခဲ့ပါတယ်နပုဗ္ဗကံတောပတိဝါဒမေတိနသန္တနံတကရမန္လိကာဝါတတင်စာကံတောပတိဝါဒမေတိသဗ္ဗာတိသာတပုရိသောဘဝယတိအဲ့ဒီဂါထာရဲ့အဓိပ္ပာယ်ကနပုဗ္ဗကံတော်ပฏิဝါဒမေတိလောကမှာရှိနေတဲ့ဇပေဗံမြတ်လေးပါးအစရှိတဲ့ပန်းနေရဲ့အနတ်ဟာ လေညာကိုဆံပြီးတော့မှုွေးတဲ့ပန်းတပန်းမှမရှိပါဘူးတဲ့နသန္တနံတကရမန္လိကာဝါသန္တနံသန္တကူအနတ်တကရမန္လိကာဝါတောင်းစလပန်းကျယုံမနံတဲ့ဒါကမှုွေးလို့မအဲ့ဒီပန်းနေဘူးမှုွေးတဲ့ပန်းအဖြစ်တယုတ်နမူနာအဖြစ်နဲ့ထုတ်ပြတာပေါ့အဲ့ဒီပန်းတွေတဲ့အဲ့ဒီပန်းတွေကလည်းပဲလေညာကိုလက်တသိက်ကလေးတောင်မှဆံပြီးတော့မမှုွေးနိုင်ပါဘူးတဲ့အမွှေးဆုံးပန်းဆိုတော့ ပန်းတော်မှလေးညာကိုလက်တက်တက်ကလေးတော်မှဆံပြီးတော့မမှု့နိုင်ပါဘူးတဲ့တတင်စကံတော်ပฏิဝါဒမေတိသဗ္ဗတိတာတပုရိသောဘဝယတိတတံသူတော်ကောင်းတို့ဤကံတော်သီလယနတိကသဗ္ဗတိတာလုံးစုံသောယမျက်နာတို့ကိုဘဝယတိသင်ပြမွေးကြံယနလိုင်ပါ၏အရဆယ်မျက်နာတဲ့လေးညာနဲ့မကောက်လေးစုံရောအကုန်လုံးပဲအရှိအနောက်တောင်မြောက်အထက်အောက် ရှေးတောင်းတောင်းတောင်းအရဒီရောအကုန်လုံးမဲ့အရ10မျက်နှာသီလယနာဟာမွေးအဲခုနလေးညာကိုဆံပြီးတော့မွေးပါတယ်တဲ့အရ10မျက်နှာအကုန်သင်းပြန်ပြီးတော့မွေးကြိုင်ပါတယ်အဲ့ဒီလိုခုနကအများသူငါတွေဘလောက်မွေးအောင်ကြိုးစားပြီးတော့ပန်းနေရှာပြီးတော့ပူဇော်ပေးမယ်လို့အဲ့ဒီပန်းနေတဲ့အစာပေါင်းများစွာသာတဲ့ဟောသီလပန်းနဲ့ ဒီကနေ့သီလပန်းနဲ့ဟောဒီယောဂီသူတော်စင်တွေမြတ်စွာဘုရားကိုပူဇော်ခွင့်ရနေကြပါတယ်အင်မတန်မှကိုဘဝကိုကိုဘဝရဲ့မြင့်မြတ်တဲ့အခြေအနေကိုသိရလို့ရှိရင်အင်မတန်မှကြည်နူးမှုဝမ်းသာမှုပီတိသောမနတာတွေဖြစ်ရတာပေါ့လေမြတ်စွာဘုရားမိန့်တော်မူတဲ့စကားတွေအရာကိုဘဝကိုသုံးသပ်ကြည့်လို့ရှိရင်အင်မတန်မှအားရကျေနပ်စရာကောင်းပါလေသီလယနအဲသီလယနသီလဟိုပန်းနဲ့မြတ်စွာဘုရားကိုပူဇော်ရတယ် နောက်ပြီးတော့ဒီသီလဟာရေလိုပါပဲဒီသီလရေနဲ့သီလရေဆိုတာကသူကပူလောင်မှုကိုအေးသွားအောင်လည်းလုပ်ပေးနိုင်တယ်အညစ်အကြေးတွေကိုလည်းပဲကင်းစင်သွားအောင်သူကတန့်စင်သွားအောင်လုပ်ပေးနိုင်တယ်အဲ့ဒီလိုပဲမိမိမှာလောကရေတွေကတော့ဒီအညစ်အကြေးတွေပဲလုပ်နိုင်တာပေါ့လေ ကြီးညော်စားတဲ့အညစ်အကြေးတွေပဲဒီသီလရေကတော့အဲ့ဒီရဲ့အညစ်အကြေးတွေကိုညစ်အကြေးနှုတ်ညစ်အကြေးကိုမှရှိတဲ့အညစ်အကြေးတွေနှုတ်မှဖြစ်တဲ့အညစ်အကြေးတွေအဲ့ဒီအညစ်အကြေးတွေကိုရှင်နဲ့ဆေးပြလို့တော့မရဘူးသူကသီလနဲ့ပဲဆေးကြောမှရတယ်အဲ့ဒီသီလရေရေချမ်းနဲ့လည်းပဲမြတ်စွာဘုရားကိုဆက်ကလှူဒန်းရတယ်တဲ့သီလပန်းသီလရေချမ်းသီလစီမီဟောသီလစီမီနဲ့လည်းမြတ်စွာဘုရားကိုပူဇော်ခွင့်ရကြတယ်အဲ့ဒီတဲ့ပိုးပြီးတော့ အနံ့မှုရဲ့သီလရဲ့နံ့နဲ့ပို့ပြီးတော့သီလပန်းနဲ့ပို့ပြီးတော့မှုတဲ့ပန်းတစ်မျိုးရှိသေးတယ်တဲ့အဲ့ဒီပန်းကတော့ဘာပန်းလဲဆိုတော့တမာရီပန်းတဲ့တမာရီပန်းအဲ့ဒီတမာရီပန်းကတော့သီလပန်းနဲ့ပို့ပြီးတော့ယနံ့မှုတယ်ပို့ပြီးတော့မှုကြိုက်ဒီတမာရီယနံ့ကိုရောတမာရီပန်းကိုရောယောဂီသူတော်စင်ဒီမပန်းစင်ရဘူးလားဆိုတော့ပန်းစင်ရပါတယ်ဒါတွေဟာသိပြီးသားတွေပါပဲအဲ့ဒီမှာတမာရီဆိုတဲ့နေရာမှာ တတိလည်းပါပါတယ်ဝရိယလည်းပါပါတယ်တမာတိမဲ့ခင်သုံးပါးထဲမှာတမာတတိရတမာဝါယာမရတမာတမာတိဆိုတဲ့မဲ့ခင်သုံးပါးအဲ့ဒီတမာတမာတိမဲ့ခင်ကတော့တဲ့သီလပန်းရနံနဲ့ပို့ပြီးတော့မှုချိန်ပါတယ်ယောဂီတွေမိမိတို့မှားရတဲ့အာယုံပေါင်းတဲ့ပိဏာကြွားတာလှမ်းတာချတာစသည်မှားရသမျှအာယုံတွေမှာ စိတ်ကလေးမိမိရဲ့စိတ်ကလေးမှားတဲ့အာယုံအပေါ်မှာဖောင်းတယ်လို့မှတ်လို့ရှိရင်ဖောင်းတယ်လို့မှတ်တဲ့အာယုံအပေါ်မှာစိတ်ကလေးရောက်သွားအောင်ဟောเจ้าညစိုက်ပေးရတာဟောเจ้าညစိုက်ပေးမှုဆိုတဲ့သမ္မာဝါယာမပန်းတစ်မျိုးမိမိတဏ္ဍာမှာပွန်လန်းနေပြီမွေးကြိုင်နေပြီမိမိရဲ့စိတ်ကလေးကဖောင်းတာအပေါ်မှာစိတ်ကလေးအမှတ်ရနေပြီအမှတ်ရနေပြီဆိုလို့ရှိရင်မှတ်မိနေပြီမှတ်နိုင်နေပြီတရိကနေပြီဆိုလို့ရှိရင်ဟောမိမိတဏ္ဍာမှာ တာမာတတိဆိုတဲ့ပန်းဆင်းမြင့်တဲ့ပန်းတစ်မျိုးတဲ့မိမိတဏ္ဍမှာမှုကြိုင်နေပြီအဲ့ဒီပန်းနဲ့မြတ်စွာဘုရားကိုပူဇော်ခွင့်ရနေပြီနောက်ပြီးတော့မိမိရဲ့စိတ်ကလေးဖောင်းဖောင်းတဲ့အပေါ်မှာပိန်တဲ့အပေါ်မှာကြွာတာလှမ်းတာချတဲ့ချတာစတဲ့အာယုန်ဒီအပေါ်မှာမိမိရဲ့စိတ်ကလေးကပ်ပြီးတော့ကြီးနေပြီတွဲနေပြီဆိုလို့ရှိရင်အဲဘာဖြစ်နေပြီလို့ဆိုတော့တမ္မာတမာတိတဲ့အဲ့ဒီတမ္မာတမာတိဆိုတဲ့ပန်းနဲ့မြတ်စွာဘုရားကိုပူဇော်ခွင့်သားနေပြီတဲ့ပူဇော်နေရပြီ အဲ့တော့တမ္မာတမာရီတမာရီပန်းတဲ့မြတ်စွာဘုရားကိုလည်းဟောဒီယောဂီသူတော်စင်ကြီးပူဇော်နေကြပြီကြိုးစားပြီးတော့ဒီကနေ့အစွမ်းကုန်တမာရီပန်းနဲ့လည်းမြတ်စွာဘုရားကိုပူဇော်ရမယ်တမာရီပန်းတမာရီရေချမ်းဟောတမာရီရေချမ်းနဲ့လည်းမြတ်စွာဘုရားကိုပူဇော်ရမယ်တမာရီစီမီနဲ့လည်းပဲမြတ်စွာဘုရားကိုပူဇော်ရမယ်အများကတော့ပူဇော်ကြတယ်ရိုးရိုးစီမီတွေရိုးရိုးရေချမ်းတွေရိုးရိုးပန်းတွေနဲ့ပဲပူဇော်နိုင်တယ်ဟောမိမိတို့မှာတော့ တမာရီရေချမ်းနဲ့ရောတမာရီပန်းနဲ့ရောတမာရီစီမီနဲ့ရောမြတ်စွာဘုရားကိုပူဇော်နိုင်တယ်ဆိုတော့ပိုးပြီးတော့မြင့်မြတ်တယ်ပိုးပြီးတော့တန်ဖိုးရှိတယ်ပိုးပြီးတော့မြတ်စွာဘုရားနှစ်ချိုက်တယ်မြတ်စွာဘုရားပိုးပြီးနှစ်ချိုက်တယ်တမာရီပန်းတမာရီစီမီတမာရီရေချမ်းနေလည်းပဲငါတို့ပူဇော်ခွင့်ရနေပြီပူဇော်နေနိုင်ရပြီပို့ပြီးတော့ကျိုးကျိုးဆဆနဲ့ပူဇော်မယ်လို့ဒီလိုစိတ်ထဲမှာအားခဲပြီးတော့လဲဆုံးဖြတ်ထားရမယ်တဲ့နောက်ပြီးတော့ တမာရီပန်းနဲ့တမာရီရေချမ်းနဲ့တမာရီစီမီတဲ့ပို့ပြီးတော့အဆင့်မြင့်တဲ့ပန်းတစ်မျိုးရှိသေးတယ်ရေချမ်းတစ်မျိုးရှိသေးတယ်စီမီတစ်မျိုးရှိသေးတယ်အဲ့ဒါကဘာလဲဆိုတော့ပညာတဲ့ပညာဆိုတဲ့ပန်းပညာဆိုတဲ့ရေချမ်းပညာဆိုတဲ့စီမီအဲ့ဒီဟာနဲ့လည်းပဲမြတ်စွာဘုရားကိုပူဇော်ရမယ်တဲ့ယောဂီတွေပညာမဲ့ခင်ဆိုတာရှိပါတယ်ပညာမဲ့ခင်ဆိုတာကသမ္မာဒိဋ္ဌိရဲ့ တမ္မာသင်္ကပ္ပရဲ့တမ္မာသင်္ကပ္ပဆိုတာကမိမိရဲ့စိတ်ကလေးမှားတဲ့အာယုံအပေါ်မှာဖောင်းတယ်လို့မှတ်လို့ရှိရင် ဖောင်းတဲ့အာယုံလေးအပေါ်မှာစိတ်ကလေးရောက်သွားအောင်တွန်းတင်ပေးတဲ့သဘောအဲ့ဒါကတမ္မာသင်္ကပ္ပချိန်ရွယ်တဲ့သဘောပေါ့လေအဲ့ဒါကတမ္မာသင်္ကပ္ပချိန်ရွယ်ပေးလို့မှုမိမိရဲ့စိတ်ကလေးကိုကြောင်းကြစိုက်ပြီးဝိရိယနဲ့တင်လိုက်တဲ့အခါမှာစိတ်ကလေးကမှားတဲ့အာယုံပေါ်မှာရောက်သွားပြီးဖောင်းတာပေါ်မှာရောက်သွားပြီးပိန်တာပေါ်မှာရောက်သွားပြီးရောက်သွားပြီးတော့ ဖောင်းနာရဲ့သဘောတရားပိန်နာရဲ့သဘောတရားတွန်းကန်လှုပ်ရှားတဲ့သဘောတရားတွေပေါ့လေအဲ့ဒါတွေကိုသိလာပြီဆိုလို့ရှိရင် तू ဟောတာမာဒိဋ္ဌိပညာမဲ့ခင်လည်းဖြစ်သွားပြီတဲ့အမြင်မှန်တာမာဒိဋ္ဌိမဲ့ခင်လည်းဖြစ်သွားပြီတဲ့အဲ့ဒီလိုပညာမဲ့ခင်ခေါ်တဲ့ပညာစီမိပညာရေချမ်းပညာပန်းနဲ့လည်းပဲငါတို့ဒီကနေ့မြတ်စွာဘုရားကိုပူဇော်နေရပြီမြတ်စွာဘုရားအမတန်မှနှစ်ချိုက်တဲ့ဓမ္မပူဇာလို့ခေါ်တဲ့သီလ စီမိသီလရေချမ်းသီလပန်းတမာရီစီမိတမာရီရေချမ်းတမာရီပန်းပညာစီမိပညာရေချမ်းပညာပန်းနေနဲ့ငါတို့ပူဇော်ခွင့်ရနေပြီမြတ်စွာဘုရားအင်မတန်မှနှိမ့်ချိုက်တဲ့မှန်းနဲ့ငါတို့ပူဇော်နေရပြီလို့လူမိမိတို့စိတ်မှနားလေသဘောပေါက်ပြီးတော့အဲ့ဒီသီလတမာရီပညာဓမ္မတွေနဲ့ပို့ပြီးတော့ပူဇော်နေအောင်ကြိုးစားရမှာပေါ့လေဒါကြောင့်မို့ဒီကနေ့တရားကိုနာမည်လေးစဉ်းစားခဲ့တာက ဝါကျွတ်ချိန်ခါမြတ်ပူဇာဆိုတဲ့နာမည်လေးစဉ်းစားခဲ့ပါတယ်အဲ့တော့အဲ့ဒါလေးကိုလွယ်လွယ်လေးနဲ့မှတ်ရအောင်ဆိုပြီးတော့လင်္ကာလေးလည်းလှုပ်တော့လှုပ်လာခဲ့တယ်ဘု து ကိုပူဇော်မှာလဲဆိုတော့နတ်ပြည်ကတာဝရိနာနတ်ပြည်ကအဘိဓမ္မာတရားဟောပြီးလို့ပြန်ကြွလာတဲ့မြတ်စွာဘုရားကိုကြီးမှန်းပြီးတော့တမာတိ တမာရီပန်းနေအပိလာပန်းနေတမာရီပန်းနေပညာပန်းနေသီလရေးချမ်းတမာရီရေးချမ်းပညာရေးချမ်းသီလစီမိတမာရီစီမိပညာစီမိဆိုတဲ့ထူးခြားသောစီမိထူးခြားသော ရေးချမ်းထူးခြားသော ပန်းနေနဲ့ငါတို့ပူဇော်နေတယ်အဲ့ဒီပူဇော်တာအမြတ်ဆုံးပဲလို့ဆိုတဲ့အဓိပ္ပာယ်ရှိတဲ့လင်္ကာလေးတွေလင်္ကာလေးရေးခဲ့ပါတော့ပေါ့လေ မြတ်ကြီးကကြွားမြတ်ဗုဒ္ဓကိုသီလဖြင့်သာပူဇော်ပါအဲ့ဒါအမြတ်ဆုံးတဲ့မြတ်ကြီးကကြွားမြတ်ဗုဒ္ဓကိုတမာတိဖြင့်သာပူဇော်ပါအဲ့ဒါအမြတ်ဆုံးမြတ်ကြီးကကြွားမြတ်ဗုဒ္ဓကိုပညာဖြင့်သာပူဇော်ပါအဲ့ဒါအမြတ်ဆုံးမြတ်ကြီးကကြွားမြတ်ဗုဒ္ဓကို ရှုမှတ်မှုဖြင့်သာပူဇော်ပါအဲ့ဒါအမြတ်ဆုံးတဲ့ကဲဆိုကြည့်ရအောင်နတ်ပြည်ကကြွညဗုဒ္ဓကိုသီလဖြင့်သာပူဇော်ပါအဲ့ဒါအမြတ်ဆုံးဆိုကြည့်သမှာ လာပြီးတော့တမာရီနဲ့နော်တမာရီလေးအစားထိုးပြီးတော့ဆိုကြည့်ပါ နဲ့ပူဇော်ခြင်းနဲ့ပုဂ္ဂိုလ်တွေကတော့ပန်းနေရှားရပါတယ်၊ဆီမီတွေရှားရပါတယ်၊ရေချမ်းတွေရှားနေရပါတယ်။ပူဇော်ခြင်းနဲ့ပစ္စည်းအမျိုးမျိုးတွေရှားနေရပါတယ်တဲ့။အချင်းခါမရွေ့သူတို့ပူဇော်ကြတာမဟုတ်ပါဘူး။ဆီမီဆိုရင်လည်းညအခါထွန်းပြီးတော့ပူဇော်ကြတယ်။ကျန်တဲ့ပစ္စည်းတွေနဲ့ပူဇော်တဲ့အခါမှာလည်းပဲသူတို့ပူဇော်နိုင်တဲ့အချိန်မှာပဲပူဇော်လို့ရပါတယ်။သူ့အချိန်ခါလျောက်ပူဇော်ခွင့်ရကြပါတယ်။အခုယောဂီတွေမှာတော့သင်ညာလျှောက်ခြင်းမြတ်စွာဘုရားဟိုရှိမှမှုနဲ့ပူဇော်မလား ထိုင်ရင်ပူဇော်မလားလျောင်းရင်ပူဇော်မလားစားရင်ပူဇော်မလားစသဖြင့်အကုန်လုံးမိမိအိပ်ပြောနေတဲ့အချိန်မှတပါကြံအချိန်ဒီအကုန်လုံးမမြတ်စွာဘုရားကိုရှုမှတ်မှုနဲ့ပူဇော်လို့ရတယ်ထိုင်ရင်ဖောင်းနေပိန်နေလို့မှတ်ဖောင်းနေပိန်နေလို့မှတ်ရင်လည်းဟောရှုမှတ်မှုနဲ့မြတ်စွာဘုရားကိုပူဇော်နေပြီမြတ်စွာဘုရားကအင်မတန်မှအဲ့ဒီပူဇော်တာကိုသဘောကျတာတဲ့အင်မတန်မှနှိမ့်ကြိုက်တာအင်မတန်မှမြန်လို့တာအင်မတန်မှသဘောကျတာ ဘာကြောင့်လဲဆိုတော့အကြောင်းရှာကြည့်တဲ့အခါတော့သူကဒီလောကပစ္စည်းတွေနဲ့ပူဇော်တယ်ဆိုတာကနိဗ္ဗာန်နဲ့သူကနိဗ္ဗာန်ရောက်စေနိုင်ဖို့ရအကြောင်းတရားဖြစ်စေအောင်တော့သူကအလံဝေးတာကိုနိဗ္ဗာန်ရောက်ဖို့သူအလံကဝေးတယ်ဒီရှိမှမှုနဲ့ပူဇော်မယ်သီလနဲ့ပူဇော်မယ်တမာရီနဲ့ပူဇော်မယ်ပညာနဲ့ပူဇော်မယ်တရားနဲ့ပူဇော်မယ်အဲဒီမှာရှိမှမှုနဲ့ပူဇော်တာကတော့အမြင့်ဆုံးပေါ့လေပညာနဲ့တမာရီနဲ့ပါပါတယ် ကျွမ်းမမှုနဲ့ပူဇော်ပြီဆိုရင်တော့သူကအကောင်းဆုံးချမ်းသာကိုရဖို့ရာအတွက်အနည်းဆုံးအကြောင်းတွေကိုအကောင်းဆုံးချမ်းသာကဘာလဲဆိုတော့နိဗ္ဗာန်နိဗ္ဗာန်မှာဆင်းရဲလုံးဝမရှိဘူးမြတ်စွာဘုရားကသူ့ရဲ့တပိသားတွေကိုအဲ့ဒီဆင်းရဲကင်းတဲ့နေရာကိုအင်မတန်မှရောက်စေခြင်းနဲ့ဒါကြောင့်သူဟာနေမနာညာမအားပင်ပင်ပန်းပန်းနဲ့တကယ်အစွမ်းကုန်သူကကြိုးစားခဲ့တာကိုဘာကြောင့်လဲဘုရားကဒီလောက်တောင်ကြိုးစားနေရတော့ဆိုတော့ဒီနိဗ္ဗာန်ချမ်းသာကိုရစေခြင်းနိဗ္ဗာန်ပရမန်ဒုက္ခနဲ့ နိဗ္ဗာန်ချမ်းသာအလွန်ချမ်းသာတာကိုမြတ်စွာဘုရားကသူကဒီနိဗ္ဗာန်ချမ်းသာကိုသူကအလိုရှိတိုင်းခံစားတယ်မြတ်စွာဘုရားတရားဟောတယ်ဆိုလို့ရှိရင်ပရိသတ်ကသာဓုသာဓုနဲ့ခေါ်နေရင်သူကဟောမြတ်စွာဘုရားနိဗ္ဗာန်အာယုံပြုလိုက်ပြီတဲ့အဲ့ဒါဖလားသမပတ်ဝင်စားပြီးနိဗ္ဗာန်အာယုံပြုလိုက်တဲ့အဲ့လောက်အထိမြတ်စွာဘုရားနိဗ္ဗာန်ရဲ့အရသာကိုသူသိတာကိုနိဗ္ဗာန်ဒီလောက်တောင်ကောင်းတယ်ဒီလောက်တောင်ချမ်းသာတယ်ဆိုတာနိဗ္ဗာန်ကိုသူကအချိန်ရှိသမျှသူကအာယုံပြုရင်နေတာပဲအာယုံပြုနေတာပဲအဲ့ဒါဘာကြောင့်လဲနိဗ္ဗာန်ကအမတန်ကောင်းတာကို အမတန်ချမ်းသာတာပါအဲ့ဒီချမ်းသာကိုမြတ်စွာဘုရားရစေခြင်းနဲ့ပန်းနဲ့ပူဇော်တာစီမီနဲ့ပူဇော်တာရေချမ်းနဲ့ပူဇော်တာနိဗ္ဗာန်အတွက်အထောက်ပံ့ဖြစ်သလောက်တော့ဖြစ်ပါတယ်ဒါပေမဲ့ဝေးပါတယ်ဝေးသောအကြောင်းဖြစ်ပါတယ်ဤသောအကြောင်းကတော့နိဗ္ဗာန်ကိုမြန်မြန်ရစေနိုင်တဲ့အကြောင်းကတော့ဘာလဲဆိုတော့အဲ့ဒီရှုမှတ်မှုပဲတဲ့တရားနဲ့ပူဇော်တာပဲသီလသမารိပညာဆိုတဲ့တရားရှုမှတ်မှုတရားရှုမှတ်မှုထဲမှာသီလလည်းပါပါတယ် တမာရီလည်းပါပါတယ်ပညာလည်းပါပါတယ်ဖောင်းတာတစ်ချက်မှလို့ရှိရင်သီလတမာရီပညာအကုန်ပါပါတယ်ပညာမှရင်လည်းပါပါတယ်ကြွားတယ်လမ်းနဲ့ခြားတယ်မှလို့ရှိရင်လည်းပါပါတယ်မှတ်ချက်တိုင်းမှတ်ချက်တိုင်းမှာသီလလည်းပါတယ်တမာရီလည်းပါတယ်ပညာလည်းပါတယ်မဂ်ကြီး၈ပါးလုံးပါနေတာကိုအဲ့ဒီလိုပူဇော်တာကတော့တစ်ချက်မှရင်တစ်ချက်နိဗ္ဗာန်နဲ့ညီသွားပြီနှစ်ချက်မှရင်နှစ်ချက်နိဗ္ဗာန်နဲ့ညီပြီဩလမ်းဆုံးရင်ရွာတွေ့တယ်တွားလိုက်လို့ရှိရင်လမ်းဆုံးရင်ရွာတွေ့တာပဲအမှတ်ဆုံးရင်နိဗ္ဗာန်တွေ့တာပဲတဲ့ အဲ့တော့မှတ်နေရမှာပဲယောဂီရဲ့တောင်းကတော့ပေါ်လာသမျှမှတ်နေပေါ်လာသမျှကောင်းတဲ့အာယုံပဲပေါ်ပေါ်မကောင်းတဲ့အာယုံပဲပေါ်ပေါ်မလွတ်အောင်မှတ်ကောင်းတဲ့အာယုံတွေ့လို့လည်းဝမ်းသာကြည်ညိုကျေနပ်ပြီးတော့အမှန်မလွတ်စေနဲ့မှတ်အဲ့ဒီကောင်းတဲ့အာယုံလဲမကောင်းတဲ့အာယုံนี่နာရာကျင်တာတောင်းတာတင်းတာပူတာစသဖြင့်စိတ်ပြက်တာစိတ်ညစ်တာစိတ်ဓာတ်ကြတာစသည်ဒါတွေပေါ်လာလို့လည်းပဲမိမိစိတ်ဓာတ်ကြမနေနဲ့ပေါ်လာသမျှအာယုံကိုမလွတ်အောင်သာမှတ်မှတ်နိုင်မှတ်နိုင်လို့ရှိရင်မိမိဟာတရားကောင်းနေတာပဲနိဗ္ဗာန်နဲ့နီးနီးနီးနီးနေတာပဲအဲအဲ့ဒီနိဗ္ဗာန်ကို ရောက်စေနိုင်တဲ့နေရာမှာဤသောအကြောင်းဖြစ်လို့မြတ်စွာဘုရားကအဲ့ဒီရှုမှတ်မှုရှုမှတ်မှုနဲ့ပူဇော်တာသီလနဲ့ပူဇော်တာသမာဓိနဲ့ပူဇော်တာပညာနဲ့ပူဇော်တာကိုမြတ်စွာဘုရားအနှစ်ချိုက်ဆုံးပါတဲ့သူဟာမြင့်မြတ်သောပူဇော်ခြင်းမှာဆိုပြီးမြတ်စွာဘုရားကမိန့်တော်မူခဲ့တယ်ဟုတ်ပြီဒီကနေ့ပူဇော်တာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားတာဝရိန္ဒနတ်ကြီးကကြွလာတော်မူတဲ့မြတ်စွာဘုရားကိုအများကပူဇော်နိုင်ကြတာကတော့အာမိတပူဇာနဲ့ပဲပူဇော်နိုင်ကြတယ်ဟောမိမိတို့မှာတော့ ဓမ္မပူဇာဆိုတဲ့အဆင့်အတန်းမြင့်တဲ့မြင့်မြတ်တဲ့သာလွန်တဲ့ပူဇော်မှုမျိုးနဲ့ပူဇော်နေနိုင်ရတယ်အခုပူဇော်နိုင်တယ်လို့နှောင်းလဲပူဇော်နိုင်အောင်ကြိုးစားရမယ်အခုပူဇော်နိုင်တာတဲ့ပိုးပြီးတော့ပူဇော်နိုင်အောင်လဲကြိုးစားရမယ်အဲ့ဒီလိုပူဇော်နိုင်ပြီဆိုလို့ရှိရင်တဲ့ဟောမြတ်စွာဘုရားရောက်စေခြင်းရစေခြင်းနဲ့နိဗ္ဗာန်ချမ်းသာကိုရသွားမယ်နိဗ္ဗာန်ချမ်းသာရပြီဆိုလို့ရှိရင်သူအပေတကားကလည်းပိတ်ပြီးကိုပေတကားပိတ်သွားပြီဆိုတော့ ဘယ်ငရဲဘယ်ဘယ်တိရစ္ဆာန်ဘယ်ပြိတ္တာဘယ်သူတကယ်မှရောက်ရမလို့တော့ဘယ်ဘဝမှဘယ်ဘဝသို့မှမရောက်တော့ဘူးသူကကောင်းတဲ့ဘဝတွေရောက်ဒါကြောင့်မြတ်စွာဘုရားကအဲ့ဒီနိဗ္ဗာန်ကိုအမတန်မှရစေခြင်းနဲ့တဲ့ဟုတ်ပြီဒါကတော့မြတ်စွာဘုရားတာဝရိဏကပြန်ကြွတာကိုပူဇော်ကြတာဒီအကြောင်းနဲ့ပတ်သက်လို့ဒီလောက်ဆိုရင်တော့တော်ပါပြီနောက်ပြီးတော့ဒီကနေ့ကပဝရဏနေ့တဲ့ပဝရဏဆိုတာယဟန်နေပြုရယဟန်နေပြုရပဝရဏဆိုတာ ဘာလဲဆိုတာဒီဘုရားသာသနာဝင်ယဟန်တော်တွေအရင်နဲ့ကတော့သိကြတာပဲများပါတယ်သိပါတယ်အဲလူ့ကြောင်းတွေဒါတွေကတော့သိသူနေခြင်းနဲ့ပါလိမ့်မယ်အဲ့ဒီဘဝရဏအကြောင်းကလည်းအမတန်မှကောင်းပါတယ်အမတန်မှသူကမျက်နှိုးစရာကောင်းတဲ့ဟိုရှင်ကျေးမှုတစ်ခုပါပဲမြတ်စွာဘုရားကယဟန်နေတဲ့ဒီကနေ့ ခါတိုင်းငါဆိုလို့ရှိရင်တော့ခါတိုင်းငါဥပုပ်နေမှာဆိုလို့ရှိရင်လာပြီလာွယ်ဥပုပ်နေမှာဆိုရင်ဥပုပ်ပြုရပါတယ်ဥပုပ်ပြုတယ်ဆိုတာကယဟန်နေလိုက်နာရမယ်စီကံဤဥပဒေတွေကိုပါဠိလိုရွတ်ပြတာပေါ့ဖတ်ပြတာပေါ့အဲ့ဒါကိုဥပုပ်ပြတယ်လို့ခေါ်တယ်ယဟန်နေလိုက်နာရမယ်စီကံနေဒါတွေဒါတွေရှိတယ်ဒါတွေမပြောရဘူးဒါတွေပြောရင်ဒီလိုအဘတ်တဲ့နဲ့ဒါတွေမလုပ်ရဘူးဒါတွေလုပ်လို့ရှိရင်ဒီလိုအဘတ်တဲ့နဲ့အဲ့ဒီမှာအဘတ်အမျိုးအစားတွေလေအလျောက်ပေါ့လေအပြည့်အမျိုးအစားအမျိုးမျိုးသူက9မျိုးပေါ့လေရှိတာပေါ့အဲ့ဒါတွေကိုသူက ထုတ်ဖော်ပြတာပါပဲအဲ့ဒါဥပုပ်ပြုတယ်တဲ့လာပြီလာကွယ်နိမှာလောက်ရပါတယ်လာပြီနိလည်းလောက်ရတယ်လာကွယ်နိလည်းလောက်ရတယ်ကဲဒီပဝရဏရောက်တော့တရင်ကျွလာပြီနိတည့်ရက်ပဲလုံးလို့ရပါတယ်ဘာတွေလောက်တာလဲပဝရဏကယဟန်နိဘာလောက်ကြတာလဲဆိုတော့ပါဠိလိုယဟန်နိဆိုရပါတယ်တံကံဗန္တိပဝရေမိဒိဋ္ဌိနဝံသူတေနဝါပရိသင်္ကာယဝါဒါကတပိုက်ကိုတဝါကြအဲ့ဒီနေမှာတဏှာမှာဖျက်ရပါတယ်တဲ့ ဆရာတော်ဘုရားကြီးကသွားကာနိသေချာမှသွားပါတယ်ယဟန်တော်တွေအဲ့ဒီလိုတဲ့ခုနပဝရဏပြုတဲ့အခါမှာပါဠိဝါကျကိုအဖြတ်အတောင်မှန်မှန်နဲ့ချိုးတကြနဲ့ဆိုတတ်အောင်သေချာပြောပြပါတဲ့အဲ့ဒီလိုဆရာတော်ကြီးကတကြောင်တကြနဲ့သူကအမင်းရှိတော်မူသွားပါတယ်တံဃမန္တိပဝရိမိဒိဋ္ဌိနာဝသုဒေနဝပရိသင်္ကာယဝတဝါကြပြီးသွားပြီ ဝတံတုမံအာယတမံတောအနုကံပံဥပါဒါယဒါကတဝါကျပတ္တံတောပฏิကရိတာမိတဲ့အဲ့ဒါကတတိယဝါကျသုံးဝါကျရှိအဲ့ဒီသုံးဝါကျရဲ့အဓိပ္ပာယ်ကနံပါတ်1ဘာလဲဆိုတော့တံကံပန္တိပဝါရေမိဒိဋ္ဌိနဝါတုတေနဝါပရိသင်္ကာယဝါရှင်မြတ်သံဃာတော်ရှင်မြတ်တို့သံဃာတော်အရှင်မြတ်ကိုဘုရားတပည့်တော်တပည့်တော်မှာ ရှင်ဘုရားတို့ကိုယ်တိုင်မြင်လို့ဖြစ်စေရှင်ဘုရားတို့တဆင့်ကြားလို့ဖြစ်စေအရှင်ဘုရားတို့စိတ်ထဲမှာယုံမှတန်လျာဖြစ်နေလို့ဖြစ်စေတပည့်တော်မှာပြောစရာအပြစ်များရှိခဲ့ရင်တပည့်တော်ကို ပြောဖို့အတွက်တပည့်တော်အရှင်ဘုရားတို့ကိုခွင့်လဲပေးပါတယ်တပည့်တော်ကိုအရှင်ဘုရားတို့ကိုပုံလဲအပ်ပါတယ်တဲ့တပည့်တော်ကိုအနှင်းဖို့အတွက်တပည့်တော်ဖိတ်မှန်ပါတယ်တဲ့နံပါတ်1ဝါကြရဲ့အဓိပ္ပာယ်က ဝဒံတုမံအာယတမံတော့အနုကံပံဥပါဒာယပတ္တံအနုကံပံဥပါဒာယတဲ့ဒါဒုတိယဝါကျအရှင်ဘုရားတို့တဲ့တပည့်တော်ကိုမေတ္တာကရုဏာရှေ့ထားပြီးတော့တပည့်တော်ကိုအပြစ်ရှိရင်ထောက်ပြတော်မူကြပါဗျာတဲ့ဝတ္တန်တုမံအာယတမံတော့အနုကံပံဥပါဒာယ မေတ္တာကရုဏာရှေ့ထားပြီးတော့တဲ့အကျိုးလိုလဲစိတ်ထားတနာကျင်လာတဲ့စိတ်ထားနဲ့တပည့်တော်အပြစ်ရှိရင်ထောက်ပြတော်မူကြပါဘုရားတတိပေးတော်မူကြပါဘုရားသုံးမတော်မူကြပါဘုရားပတ္တန်တော်ပฏิကရိတာမိတဲ့တပည့်တော်အဲ့ဒီအပြစ်ကိုအပြစ်လို့မြင်လို့ရှိရင်တပည့်တော်ကုစားပါမယ်ဘုရားအဲ့ဒီအပြစ်ကိုတပည့်တော်ကုစားပါမယ်ကုစားပါမယ်ဆိုတာအဲ့ဒီအပြစ်ကိုပြေပြောက်အောင်တပည့်တော်ဆောင်ရွက်ပါမယ်ဝိနည်းကံကိုဆောင်ရွက်ပါမယ်တဲ့ အဲ့ဒီလိုခုနသုံးဝါကြအတိတ်ပဲပေါ့လေအဲ့ဒီသုံးမျိုးပါဠိလိုဆိုပြီးတော့ရှောက်ရပါတယ်အဲ့ဒီသုံးမျိုးရဲ့အတိတ်ပဲကလည်းပဲအမတန်ကောင်းလို့မို့လင်္ကာလေးတော့လှုပ်လာခဲ့တယ်ဆိုကြည့်ရအောင်နော်မြင်ကြားယုံမှရှိခဲ့ညာပြောကြဖို့ရာ ဖိမှန်သည်တဲ့နံပါတ်1ဝါကြကနံပါတ်2ဝါကြကမေတ္တာကရုဏာရှိထားကပြောပါလို့လဲလျှောက်ထားသည်တဲ့ နံပါတ်3ကအပြစ်မြင်လျင်ချက်ချင်းပင်ပြုပြင်လိုတဲ့စိတ်ရှိသည်တဲ့အဲ့ဒါပွာရဏပြုတယ်ဆိုတာဖိမှန်နာပေါ့လေမိမိကိုခွင့်ပေးတယ်ပြောဖို့ခွင့်ပေးတယ်အနှံနဲ့မိမိကိုယ်ကို ပြောဖို့အတွက်အာမနာရဆုံးမဖို့သွန်သင်ဖို့သတိပေးဖို့အတွက်အနှံအဲ့ဒါပွာရဏပြုတယ်လို့ခေါ်ပါတယ်အဲ့ဒီပွာရဏပြုတဲ့အခါသုံးဝါကျရှိတယ်အဲ့ဒီသုံးဝါကျကိုတဝါကျစီလင်္ကာလေးတွေလောက်ထားတယ်လင်္ကာ၃ပုဒ် ညင်ကြားယုံမှရှိခဲ့냐ပြောကြားဖို့ရာဖိမှန်သည်ကိုမှအပြစ်ပြောစရာကိုယ်တိုင်မြင်ခဲ့တော်၎င်းသူများဒီကတဆင်ကြားခဲ့တော်၎င်းစိတ်ထဲမှာယုံမှတန်လျာဖြစ်နေခဲ့တော်၎င်းအဲ့ဒီလိုပြောစရာအပြစ်တွေရှိနေခဲ့ရင်တဲ့ပြောကြားဖို့ရာတပည့်တော်ဖိမှန်ပါတယ်တန်ဃာတော်တန်ဃာသူကြီးကိုတပည့်တော်ဖိမှန်ပါတယ်အဲ့ဒါလေးကိုလည်းဆိုကြည့်ရအောင်နော်အဲ့ဒါလေးကိုတော့တစ်ခေါက်ပဲဆိုကြည့်မယ်မြင်ကြားယုံမှ ရှိခဲ့ညာပြောကြားဖို့ရာဖိတ်မှန်သည်တစ်ခေါက်ဆိုကြည်သမ်းပါုတိယကမေတ္တာကရုဏာရှိထားကပြောပါပြောပါလို့လဲလျှောက်ထားသည် မေတ္တာကရုဏာရှိထားကပြောပါလူလဲလျှောက်ထားသည်ဆိုကြည်သမ်းမှာအပြစ်မြင်လျင်ချက်ချင်းပင် ပြုပြင်လိုတဲ့စိတ်ရှိသည် အပြစ်မြင်လျင်ချက်ချင်းပင်ပြုပြင်လိုတဲ့စိတ်ရှိသည်တစ်ခေါက်ဆိုကြည့်သားမှာ ဒီလိုပဝါရဏဘာကြောင့်မြတ်စွာဘုရားကပြုဖို့အမိန့်ရှိတော်မူရသလဲဆိုတော့အဲ့ဒီဇလန်းလေးကလည်းပဲစိတ်ဝင်စားတရားကောင်းပါလားတစ်ချိန်ကယဟန်အများစုတစုကကောသလတိုင်းစနဘုတ်ကျောင်းတစ်ကျောင်းမှာစုပေါင်းပြီးတော့သတင်းသုံးညသတင်းသုံးညရတဲ့အခါတော့အဲ့ဒီမှာသတင်းသုံးဝါဆိုကြတာပေါ့လေဝါကတ်ကြအဲ့ဒီဝါကတ်တဲ့နေ့မှာပဲသူတို့တိုင်ပင်ညငါတို့ဟောဒီနေရာမှာနေကြပြီ ဘယ်နည်းနဲ့များငါတို့ဟာညီညီညွတ်ညွတ်ဝမ်းမြောက်ဝမ်းသာတုံနဲ့တူဆန်းခြင်းပဲစကားမပြောဘဲနဲ့ချမ်းချမ်းသာသာနေကြရမလဲလို့အဲ့ဒီလိုစဉ်းကျင်စဉ်းစားကြအဲ့ဒီလိုစဉ်းကျင်စဉ်းစားပြီးတော့သူတို့အချင်းချင်းပြောကြတယ်ငါတို့တဲ့ဟောဒီတဝါတွင်တူနဲ့တူစကားမပြောဘူးတဲ့စကားမပြောဘဲနဲ့နေမယ်အဲဆုံးငံသွားမယ် တဲ့ဆွမ်းခံသွားရကအရင်ဆုံးပြန်လာတဲ့ယဟန်ကဆွမ်းစားတဲ့နေရာမှာအဲ့မှာသူတို့ဆွမ်းခံပြန်လာပြီဆိုလို့ချင်းခြေသေးဖို့အတွက်ခြေသေးရေးလဲသူကအစင်းနဲ့ဖြစ်အောင်လှုပ်ထားမယ်ခြေသေးခုံးလည်းပဲအစင်းနဲ့ဖြစ်အောင်လှုပ်ထားမယ်ခြေသေးရာမှာပုတ်တိုက်တဲ့ခုနအိုးချံခွဲအဲ့ဒါတွေကိုလည်းအစင်းနဲ့ပြင်းထားမယ်ဆွမ်းစားတဲ့နေရာလေးကိုလည်းပြင်းထားမယ်နောက်ပြီးတော့ဆွမ်းပို့လို့ရှိရင်ထဲဖို့ရအတွက်ဒီဆွမ်းထဲတဲ့ ဇလုံးမဲ့ဇလုံးပေါ့လေကြိုက်မကြိုက်မဇလုံးမဲ့ဇလုံးပေါ့အဲ့ဒီဟာကိုသူကဆေးပြီးတော့တဲ့အစင်းနဲ့ထားမယ်တောက်ရည်သုံးရည်ကိုလည်းအစင်းနဲ့တီးထားမယ်အဲ့ဒီလိုနဲ့သူကဆုံးဖုံးပေးပေါ့လေဆုံးဖုံးပေးပြီးတော့ပြီးတဲ့အခါတော့သူအရင်ရောက်တဲ့ယဟန်ကကြံတယ်ဆုံးရှိလို့ရှိရင်အဲ့ဒီဆုံးဇလုံးထဲမှာထည့်သွားပေါ့နောက်ရောက်တဲ့ယဟန်ကအဲ့ဒီယဟန်အစင်းနဲ့ပြင်းထားတဲ့နေရာမှာသူကဆုံးလို့လို့ရှိရင်ယူတာပေါ့လေယူပြီးတော့စားပေါ့ပို့လို့ရှိရင်လည်းသူကလည်းထည့်သွားပေါ့အဲ့ဒီလိုနဲ့ယဟန်နေ တပါးနဲ့တပါးစကားမပြောဘဲနဲ့နေကြတယ်နောက်ဆုံးပြီးတဲ့နောက်ဆုံးရောက်တဲ့ယဟန်ကအကယ်၍အဲ့ဒီသွန်နေပူကြံနေမယ်ဆိုလို့ရှိရင်ဇလုံးထဲမှာပူကြံနေမယ်ဆိုလို့ရှိရင်အဲ့ဒီသွန်တွေကိုတတ္တဝါလေးတွေမရှိတဲ့ပိုးကောင်မွားကောင်လေးတွေမရှိတဲ့ရေထဲရင်လည်းသွန်ပြင့်မယ်မြက်အစိမ့်မရှိတဲ့နေရာမှာစိမ့်လန်ဆူပြည့်တဲ့မြက်မရှိတဲ့နေရာမှာရင်လည်းသွားပြီးသွန်ပြင့်မယ်အဲသူခုနကစောစောကပထမဆုံးယဟန်ခင်းထားတဲ့ နေရာတွေလည်းသိမ့်မယ်တောက်ရည်သုံးရည်တွေလည်းဒါတွေလည်းပြန်ပြီးတော့သိမ့်မယ်နောက်ပြီးတော့ခုနခြေသေးရည်တို့ခြေသေးအင်းပြင်းတို့အဲဦးချမ်းခွဲတို့ခုနတိုက်တဲ့ဟာတွေရောပေါ့လေအဲ့ဒီဟာတွေလည်းအကုန်ပြန်သိမ့်လို့နောက်ဆုံးယဟန်ကအဲ့ဒီတောက်ရည်အိုးသုံးရည်အိုးတွေတို့ အဲအိမ်သားတွေကရေးတို့အဲ့ဒါတွေလိုပြီးနေပြီဆိုလို့ရှိရင်သူကဖြည့်တယ်ဖြည့်တဲ့အခါတော့သူတပားတဲ့မနိုင်မှုဆိုလို့ရှိရင်တဲ့ရှားရဟန်းတပားကိုပါဇက်နဲ့နှုတ်နဲ့မခေါ်ပဲနဲ့လက်အမှုအရာလေးပြပြီးတော့ခေါ်ပါတယ်တဲ့အဲနှစ်ပါးမနိုင်လို့ရှိရင်တပားမနိုင်လို့ရှိရင်နှစ်ပါးအဲ့ဒီမှာလက်ချင်းတွဲချိတ်ပြီးတော့ရေကိုခတ်ကြပါတယ်ဒါပေမဲ့လို့အဲ့ဒီလိုနှစ်ပါးတူရေခတ်ကြပြီမဲ့လို့စကားမပြောပြအောင်သူတို့စောင့်ထိန်ကြပါတယ်စကားမပြောဘဲနဲ့နေတယ်တဲ့အဲ့ဒီလိုဤအားဖြင့်တဝါရင်းကျွတ်အောင်သူတို့နေလိုက်ကြပါတယ်စကားတော့မပြောကြပါဘူးတဲ့ စကားမပြောဘဲနဲ့နေလိုက်ကြတာဝါလဲကျွတ်ပြီးတော့မတို့ဝါကျွတ်ရင်တဲ့ယဟန်တော်တွေကထုံစံတစ်ခုရှိပါတယ်ဝါကျွတ်လို့ရှိရင်မြတ်စွာဘုရားကိုသွားပြီးတော့ဖူးမျောလေးရှိကြပါတယ်ဖူးမျောပြီးတော့တဝါတွင်ကာလမှာမိမိတို့အားထုတ်လို့ရရှိတဲ့တရားရဲ့အတွေ့အကြုံတွေယဟနာဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲမိမိရရှိတဲ့တရားသောတက္ကရာဂံဖြစ်တဲ့ပုဂ္ဂိုလ်ကလည်းတက္ကရာဂံသူရရှိတဲ့တရားအနာဂံကလည်းအနာဂံသူရရှိတဲ့တရားသောတာပန်ကလည်းသူရရှိတဲ့တရားပေါ့လေကိုအားထုတ်တဲ့တရားတွေမြတ်စွာဘုရားကိုလျှောက်ထားပြကြ မြတ်စွာဘုရားကိုကူးမျောကြနဲ့အဲ့ဒါထုံးစံပဲတဲ့ဟောကြည့်လို့ရှိရင်ဒီဟန်အုပ်စုဟာလည်းပဲမြတ်စွာဘုရားရှိရာကိုသူတို့သွားကြပါတယ်သွားကြတဲ့အခါရောက်တော့မြတ်စွာဘုရားကထုံးစံသူတို့ရောက်လာလို့ရှိရင်တဲ့အာဂန္တုယဟန်နေနဲ့ဧည့်သည်ယဟန်နေနဲ့မြတ်စွာဘုရားကဝမ်းမြောက်ဝမ်းသာနဲ့နှုတ်ဆက်စကားနှုတ်ဆက်စကားမိန့်ကြားလေရှိတာလေဒါထုံးစံဓမ္မတာပါပဲတဲ့ဒါကြောင့်မြတ်စွာဘုရားကယဟန်တို့သင်တို့ကျမ်းကျမ်းမာမာချမ်းချမ်းသာသာရှိကြရဲ့လားယာတိဥမျှကြရဲ့လား ကိရိယာပုံများတာကြရဲ့လားတပါးနဲ့တပါးတဲ့ညီညီညွတ်ညွတ်ဝမ်းမြောက်ဝမ်းသာဆန့်ကျင်ဘက်စကားမပြောကြဘဲနဲ့ချမ်းချမ်းသာသာနေကြရရဲ့လားအဲဆွမ်းကွမ်းအစရှိတဲ့ပေါ့လေဆုံးကိစ္စပေါ့လေဆင်ပြေရလားဆိုပြီးမြတ်စွာဘုရားမေးတယ်မေးတဲ့အခါတော့သူတို့ကအကုန်ပြန်ပြောတာပေါ့လေတပည့်တို့ဘုရားကျမ်းမာကြီးတွေလည်းကောင်းပါတယ်ဘုရားကျမ်းကျမ်းမမကျမ်းကျမ်းသာသာရှိကြပါတယ်ဘုရားတပါးနဲ့တပါးလည်းပဲညီညီညွတ်ညွတ်ဝမ်းပန်းတသား ဆန့်ကျင်ဘက်စကားမပြောဘဲနဲ့ချမ်းချမ်းသာသာနေရပါတယ်ဘုရားဆုံးကိစ္စကလည်းအဆင်ပြေပါတယ်ဘုရားမပင်မမဟုတ်ဘူးဘုရားအဲ့ဒီလိုပြန်လျှောက်ကြလျှောက်ကြတဲ့အခါတော့မြတ်စွာဘုရားတွေကသူတို့ကမြတ်စွာဘုရားရှင်ကြီးထုံးစံရှိတယ်တဲ့သိပေမဲ့လည်းသူတို့မေးကြတာဆိုမေးတယ်တဲ့သိပေမဲ့လည်းမမေးဘူးတဲ့အချိန်ခါကိုသိပြီးမေးတယ်တဲ့အချိန်ခါကိုသိပြီးမမေးဘူးတဲ့ အကျိုးရှိတဲ့စကားကိုသာမြတ်စွာဘုရားတွေကမိန်ကြားရတယ်တဲ့အကျိုးမရှိတဲ့စကားကိုမြတ်စွာဘုရားတွေမမိန်ကြားရဘူးတဲ့မြတ်စွာဘုရားတွေတဲ့ယဟန်တော်တွေကိုမေးပြီဆိုလို့ရှိရင်အကြောင်းတစ်မျိုးရှိတယ်တဲ့တရားရင်လည်းဟောခြင်းလို့မေးတတ်ပါတယ်တဲ့သိက္ခာပုဒ်ဥပဒေတွေယဟန်တော်တွေအတွက်ဥပဒေတွေထုတ်ခြင်းလို့သိက္ခာပုဒ်တွေပညာချင်းလို့အဲ့ဒီလိုအကြောင်းကြောင့်လည်းပဲမြတ်စွာဘုရားယဟန်တော်တွေကိုမေးလို့ရှိပါတယ်တဲ့အခုမြတ်စွာဘုရားကမေးပါတယ်မေးတော့အဲ့ဒီယဟန်တွေကသူတို့ရဲ့အခြေအနေတွေပြန်ပြီးပြောပြတယ် လျှောက်ပြရတယ်လျှောက်ပြရတဲ့အခါတော့မြတ်စွာဘုရားကသူတို့အမိန့်ရှိတယ်။ဩဒီယဟန်နေဟာချမ်းချမ်းသာသာမနေရပဲနဲ့ချမ်းချမ်းသာသာနေရတယ်လို့သူတို့ခင်ဗျာထင်နေကြတယ်ဝန်ခံနေကြတယ်။ဒီယဟန်နေဟာသားရဲ့တိရစ္ဆာန်တွေရဲ့ပေါင်းသင်းခြင်းမျိုးနဲ့အချင်းချင်းပေါင်းသင်းပြီးတော့ဆက်ဆံတာပေါ့လေဆက်ဆံတယ်ဆိုတာတာယတိဋ္ဌာန်နေဆိုတာထုံးစံရှိပါတယ်တဲ့တတ္တဝါတွေတာယတိဋ္ဌာန်နေဟာတကောင်နဲ့တကောင်နဲ့စကားမပြောကြဘူး ဘူးတဲ့တိရစ္ဆာန်ဒီကောင်နဲ့ဒီကောင်အချင်းချင်းစကားမပြောကြဘူးကြံကြံမာရလားချမ်းသာရလားဆင်းရဲသလားစသဖြင့်ဒုက္ခဒုက္ခကိုလည်းပဲတူရဲ့ဒုက္ခဒုက္ခကိုလည်းပဲမေးမြန်းပြောဆိုတယ်ဆိုတာမရှိကြပါဘူးတဲ့တိရစ္ဆာန်ဒီမှာတူနဲ့တူတွေ့ပြီဆိုလို့ရှိရင်နှုတ်ဆက်စကားလည်းမပြောကြပါဘူးတဲ့အဲ့ဒီလိုနေခြင်းမျိုးနဲ့တိရစ္ဆာန်ရဲ့နေခြင်းမျိုးဆက်ဆံမိမျိုးနဲ့ဒီဟန်ကနေနေကြပါရဲ့အသားနဲ့သူတို့ကိုသူတို့ချမ်းချမ်းသာသာနေကြတယ်လို့သူတို့ဝန်ခံနေကြတယ်ငါဘုရားကိုရှောက်ထားနေကြတယ်တဲ့နောက်ပြီးတော့ ဒီယဟန်နေဟာသိုးတွေနောက်ပြီးတော့စိတ်တွေငြိခြင်းလို့ပေါ့လေခုနတိုင်းသိဆန်နေလိုပါပဲအတူတူပါပဲသူတို့လည်းပဲဒီကောင်းတကောင်ဒုက္ခဒုက္ခကိုသူရဲ့ဒုက္ခဒုက္ခကိုလည်းပဲမေးလိုက်လည်းမရှိကြဘူးအဲနှုတ်ဆက်စကားလည်းပြောဆိုလိုက်မရှိကြဘူးဒါကြောင့်သူကသိုးတွေစိတ်တွေရဲ့နေခြင်းမျိုးနဲ့နေနေရတာဖြစ်ပေမဲ့လို့သူတို့ကိုသူတို့ချမ်းသာတယ်ဝန်ခံနေကြတယ်ရန်သူတွေနဲ့အတူနေရတယ်လို့နေနေကြပြီမယ်လို့ ရန်သူတွေနဲ့အတူနေရတဲ့နေခြင်းမျိုးနဲ့နေနေကြပြီမယ်လို့သူတို့ဟာချမ်းချမ်းသာသာနေရတယ်လို့သူတို့ဝန်ခံနေရတယ်တဲ့တကယ်တော့ဘာကြောင့်များသူတို့ဒီလိုတိတ်ထိတွေကျင့်နေသူအားတွေရဲ့အကျင့်အားနေတယ်လို့စကားမပြောတတ်တယ်လို့စကားမပြောဘူးပေါ့အဲ့ဒီလိုသူအားတွေရဲ့အကျင့်အားရဲ့အကျင့်ကိုဘာလို့များကျင့်နေကြပါလဲဒီလိုလုပ်တာဟာကြီးညိုပြီးသားသာသနာတော်မှာကြီးညိုပြီးသားပုဂ္ဂိုလ်တွေအတွက်လည်းကြီးညိုပြဖို့ဖြစ်တယ် မကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေအတွက်လည်းဆိုလို့ရှိရင်ကြည်ညိုစရာမဖြစ်ဘူးသရတရားဖြစ်ပေါ်လာစရာအကြောင်းမရှိဘူးအဲ့ဒီနဲ့မြတ်စွာဘုရားကဥပဒေထုတ်တော်မူပါတယ်နဘိကဝေမူကပတံတတိယတမာရဏံတမာတိတပံယောတမာတိရေယအာပတိဒုက္ကတတယဟန်တို့တဲ့သင်တို့တိတ်ချိတွေကျင့်တဲ့အာအာအကျင့်ကိုသင်တို့မကျင့်ရဘူးတဲ့ကျင့်လို့ရှိရင်အဲ့ဒီကျင့်တဲ့ယဟန်မှာဒုက္ခအာဘလို့ခေါ်တဲ့ အပြစ်တစ်မျိုးသင်စေလို့မြတ်စွာဘုရားဥပဒေထုတ်တော်မူပါတယ်တဲ့အဲ့ဒီလိုဥပဒေထုတ်ပြီးတော့ယဟန်တို့သင်တို့ဝါကျွတ်ပြီးတဲ့အချိန်ခါမှာဆိုလို့ရှိရင်ဒီလိုဖိတ်မှန်ရမယ်ဆိုပြီးတော့မြတ်စွာဘုရားကခုနပဝရဏပြူနည်းကိုမြတ်စွာဘုရားကအမိန့်ရှိတော်မူပါတယ်အမိန့်ရှိတော်မူပြီးတော့ပဝရဏပြုလို့ရှိရင်တဲ့သူကအကျိုး ၃မျိုးရတယ်တဲ့အဲ့ဒီအကျုံသုံးအကျိုး၃မျိုးကလည်းပဲအမတန်မှမျက်နှိုးစရာကောင်းပါတယ်ပါဠိလိုပြောရင်အညမညာနုလောမတာချင်းချင်းနဲ့တဦးနဲ့တဦးပြောစရာရှိလို့ရှိရင်ပြောနိုင်တဲ့အခွင့်အရေးရပါတယ်အခွင့်အရေးကျိုးရပါတယ်နံပါတ်2ကအပတ္တိဟုတ်ဌာနတာမိမိမှာအပြစ်ရှိနေလို့ရှိရင်အဲ့ဒီအပြစ်ကထားမြောက်ခွင့်ဆိုတဲ့အကျိုးတရားလည်းရပါတယ်ဝိနည်းပုရခါရတာဝိနည်းကျင့်ဝတ်ကို ရှေ့ရှုခြင်းအလေးပြုခြင်းနဲ့အဲ့ဒီအကျိုးတရားလည်းရပါတယ် အဲ့ဒီအကျိုး၃မျိုးရပါတယ်လို့ပြောပါတယ်မြတ်စွာဘုရားကအဲ့ဒါလည်းပဲမှတ်သားစရာကောင်းလို့လင်္ကာလေးလည်းလုပ်ထားပါတယ်လင်္ကာလေးမလုပ်ခင်ယောဂီသူတော်စင်တွေမြန်မာနိုင်ငံမှာခေတ်စားနေတဲ့ဟိုဓလေ့ထုံးစံတစ်ခုပေါ့လေအဲ့ဒါလေးကိုမဟာသီဆရာတော်ဘုရားကြီးဘယ်လိုများမိတ်ကြားလိမ့်မလဲလို့သိကျင်ခဲ့ဆရာတော်ဘုရားကြီးကပြောတဲ့စကားလေးတွေကိုသေချာတိတိကျကျယောဂီတွေမှတ်သားရအောင်ဆိုပြီးတော့စာလေးနဲ့ယူလာခဲ့တယ် မာသီဆရာတော်ဘုရားကြီးမိတ်ကြထားတဲ့ဟာတချို့ကဝစီဘိတ်ဆိုပြီးကျင့်ကြတယ်လေဘယ်တရားစခန်းကတော့ဝစီဘိတ်ကျင့်တဲ့မြတ်စွာဘုရားအလိုကြမကြမာသီဆရာတော်ဘုရားကြီးမိတ်ထားတာခုနမြတ်စွာဘုရားအလိုကြခုနဇလန်းလေးတွေနဲ့မြတ်စွာဘုရားအမိန့်ရှိတဲ့စကားတွေခုနပြောခဲ့တဲ့ဟာတွေမြတ်စွာဘုရားအမိန့်ရှိတဲ့စကားတွေပဲမြတ်စွာဘုရားမိန့်ထားတဲ့ပါဠိတွေကိုမြန်မာပြန်ပြအောင်တတ်တယ်ပဲခုနပြောခဲ့တဲ့စကားတွေဟာခုမဟာသီဆရာတော်ဘုရားကြီးပြောထားတဲ့စကားလေးတွေကအမတန်မှမှတ်သားစရာကောင်းလို့ယောဂီတွေကို အဲဒီစာထဲမှာပါတဲ့အတိုင်းဖတ်ပြအချင်းချင်းစကားမပြောဘဲနေတယ်ဆိုတာသာယတိဋ္ဌံတို့ရဲ့နေခြင်းဖြစ်တယ်သူများစိတ်များရဲ့နေခြင်းမျိုးဖြစ်တယ်တိတ်ချီတို့ကျင့်တဲ့လူအကျင့်ဥဖြစ်တယ်တဲ့ယခုကာလမှာတချို့အဋိဋ္ဌံဝင်နေဆိုတာလဲသတိပြုရမယ်တဲ့မိမိအဋိဋ္ဌံပြုထားတဲ့အချင်းအပိုင်း အချိန်ပိုင်းအတွင်းမှာလုံးလုံးစကားမပြောတော့ဘူးလို့ဒီလိုတော့အဓိဋ္ဌာန်မပြုကောင်းဘူးတဲ့လောကရေးရာအကျိုးမဲ့စကားကိုမပြောတော့ဘူးအရေးမကြီးတဲ့စကားကိုမပြောတော့ဘူးလို့ဒီလိုချွင်းချက်ချပြီးအဓိဋ္ဌာန်ပြုရင်တော့သင့်တော်လောက်တရားရှိပါရဲ့အဲ့ဒီလိုဆိုတော့အရေးကြီးတဲ့အကျိုးစီးပွားနဲ့စက်တဲ့စကားတရားနဲ့စက်တဲ့စကားများကို ပြောသင့်သလောက်ပြောနိုင်တယ်အဲ့ဒီလိုပြောသင့်တာပြောခြင်းဖြင့်လောကဘက်ကရောတရားဘက်ကရောတိုးတက်သွားနိုင်ပါတယ်တဲ့မာသီဆရာတော်ဘုရားကြီးပြောတဲ့ခုနကဝစီဘိတ်ဆိုတဲ့စကားတွေနဲ့ပတ်သက်လို့မြတ်စွာမြတ်စွာဘုရားပြောထားတဲ့စကားရောမာသီဆရာတော်ဘုရားကြီးပြောထားတဲ့စကားရောအမတန်မှတ်သားစရာကောင်းပါတယ်နောက်ပြီးတော့မာသီဆရာတော်ဘုရားကြီးအဲ့ဒါနဲ့အသင့်အတင်နှီးနွယ်တဲ့စကားလေးတွေပြောထားတာလည်းရှိပါသေးတယ် အတူနေပုဂ္ဂိုလ်အချင်းချင်းပြောတင်တာကိုပြောရတယ်။သူများကပြောတဲ့စကားကိုလည်းလေးလေးနက်နက်စဉ်းစားပြီးလက်ခံနေတာလက်ခံရတယ်။ငါချိုယွင်းနေတာကိုဖော်ပြောပေါ်ရပါပြီတဲ့စသဖြင့်ကျေးဇူးတင်ရတယ်တဲ့။လောကမှာဖြစ်စေသာသနာတော်မှာဖြစ်စေဆိုဆုံးမခံမယဉ်ကျေးတယ်တဲ့။တိုးတက်ကြီးပွားတယ်တဲ့။အချင်းချင်းမပြောမဆိုပဲအပြောအဆိုမခံပဲနေကြရင်တဲ့။ တရိษံတွေလိုအယိုက်အစိုက်အဘဝကမတက်ဖဲရှိနေလိမ့်မယ်တဲ့မာသီကျတော်ဘုရားကြီးပြောတာသိကောင်းတာပဲအဲသိကောင်းတာမို့တလုံးမကြံချွတ်ရွံ့မသွားအောင်မှားမသွားအောင်ဆိုပြီးတော့စာနဲ့ယူပြီးတော့သေချာဖတ်ပြပါတယ်အမတမ်းမှမှတ်သားစရာကောင်းပါတယ်တချို့ကဝစီဘိတ်ကျင့်တယ်တဲ့မြတ်စွာဘုရားရဲ့အလိုတော်ကြမကြသိထားဖို့လိုပါတယ်မြတ်စွာဘုရားကအဘတ်တင်တယ်တဲ့အဲ့ဒီလိုခုနလုံးလုံးစကားမပြောဘူးဆိုတာ မလုံနဲ့ဒိဋ္ဌိတွေရဲ့အကျင့်အာအတွေရဲ့အကျင့်ပဲတဲ့ငငယ်တုန်းကတွေ့ဘူးတယ်ဒကာကြီးတယောက်အခုတရားဟောတဲ့ဘုန်းကြီးတို့ရွာမှာလာပြီးတော့သူကတစ်ပင်ရွာကလာပြီးတရားအားထုတ်45ရဲ့တဲ့ကလေးတုန်းကတော့မသိဘူးသူသွားပြီးတော့သမင်းသွားသွားပို့ရတယ်စားစရာတွေပါသွားသွားပို့ရတယ်စကားမပြောဘဲနဲ့ကျင့်နေတဲ့နားမလည်ဘဲတော့တော့ဘာလို့စကားမပြောမှလည်းမသိဘူးပြောပြီးတာပဲဘာလဲမသိဘူးနဲ့အဲဒီတော့ကတော့ဖြစ်တာပေါ့လေ ဒါပေမဲ့ तू ကစကားသာမပြောတာလက်နဲ့ရေးပြီးတော့ तू ပြောရင်တော့မြေကြီးပေါ်ရေးပြီးတော့ပြောသေးတယ်အဲ့လူကြီးကပြောတယ်45ရက်ကျင့်တာတဲ့အဲ့ဒီတော့ဘာသိမလဲဝစီဘိတ်ဆိုတာလည်းမကြောက်ဘူးပါဘူးကလေးပေါက်စာကိုဝစီဘိတ်ဆိုတာလည်းမကြောက်ဘူးဒီလိုပါဇက်နဲ့မပြောဘဲနဲ့ဘာလုပ်နေလဲလည်းမသိဘူးဟောစာရီတင်လိုက်တဲ့ခါတော့မြတ်စွာဘုရားအာအအချင်းတဲ့မြတ်စွာဘုရားပြောလိုက်တာစကားအနေရင်ပြီးသလိုပဲနော်အာအအချင်းတိတ်ကြီးတွေရဲ့အချင်းတဲ့ယောဂီစကားပြောရမှာတော့မဟုတ်ဘူးနော် စကားကိုဒီမှာမာသီဆရာတော်ခင်ချက်ချွင်းချက်ပါတယ်အမလေးသူတို့ကဒီမှာအကျိုးမဲ့စကားလောကကြီးရစကားမပြောနဲ့အရေးမကြီးတဲ့စကားမပြောနဲ့တရားနဲ့မဆက်တဲ့စကားမပြောနဲ့တဲ့မာသီဆရာတော်ကြီးကစကားပြောရင်တရားပြောတာကိုအဲ့တော့ပြောခြင်းနဲ့ပြောခြင်းနဲ့ပြောခြင်းနဲ့ပြောတယ်ဆိုရင်ပြောတယ်ပြောတယ်သူကမှတ်ပြီးတော့ပြောရမယ်အသင်တင်လေးလိုအပ်တဲ့လောက်လေးပဲပြောရမယ်အဲစကားများလို့ရှိရင်လည်းပဲသူကတရားကလျှော့တယ်တဲ့ပြောသင့်တဲ့လောက်ပြောရပါတယ်ဒီမှာ ပြောတဲ့နာကိုပြောခြင်းဖြင့်တဲ့လောကဘက်ကရောတရားဘက်ကရောတိုးတက်သွားနိုင်ပါတယ်ကိုကမဏဆရာရှေ့မှာကိုကတရားလျှောက်တော့မှအားလို့လုပ်နေလို့ဖြစ်မလားဘယ်ဖြစ်မလို့ဒါကြောင့်မို့အဲ့ဒီဘုဒ္ဓတာလေးကအင်မတန်ကောင်းတာပဲနောက်ပြီးတော့ကြားဘူးသေးကြားဘူးသေးတာပါပဲလေလက်တွေ့တော့မကြားဘူးဆရာလည်းတော်ဘူးပါတယ်အဲ့ဒီဆရာတော်ကကျေးဇူးရှိဘူးတဲ့အဲ့ဒီဆရာတော်ကနှစ်နှစ်တဲ့စကားမပြောဘဲနဲ့ကျင့်နေတဲ့ ဩမာသီဆရာတော်ဘုရားကြီးအမိရှိတဲ့စကားနဲ့မဟာမြတ်စွာဘုရားအမိရှိတဲ့စကားသိသွားရင်ကောက်မှာပဲလို့စိတ်ထဲကတွေးမိတယ်ကဲဒီတော့တရားနာပရိသတ်တွေဘုသူနာရှိတဲ့မလောက်ရှိသွားပြီဖြစ်စားနေကြတယ်လေဝစီဘိတ်ဝစီဘိတ်တဲ့ဘုရားလိုတော့ကြားမကြားကိုယ့်ဘာကိုစဉ်းဟိုမြတ်စွာဘုရားအမိရှိတဲ့စကားကိုကိုကနားလေသဘောပေါက်ပြီးတော့မြတ်စွာဘုရားရဲ့အလိုတော်ကြကျင့်နိုင်ဖို့အရေးကြီးပါတယ်မြတ်စွာဘုရားရဲ့တပိသားသမီးပြီးပြီကဲဒီတော့ပဝါရဏပြုလို့ရှိရင်တဲ့ မိနစ်30လောက်ကြံပြီးတော့ရနိုင်တဲ့အကျိုးဒါလည်းပဲဘုဒ္ဓကောင်းပါလေဒါကြောင့်တစ်ခေါက်စီလောက်တော့စိုးကြည့်အောင်မယ်နော်အချင်းချင်းမှာပြောဖို့ရာမှန်စွာသင်လျော်သည် အပြစ်ရှိလျင် အပြစ်စင်ဤတွင်ကြိုးတလီတဲ့အကျိုးတစ်မျိုးပါပဲဝီနည်းကျင့်ဝတ်ရှေ့ရှုလက် နောက်ထပ်ကြိုးတလီတဲ့ပဝါရဏပြုခဲ့ပါသုံးပြအကျိုးရလေသည် အချင်းချင်းမှာ ပြောဖို့ရာမှန်စွာသိလျော်သည်တဲ့ဆိုကြည့်အောင်တစ်ခေါက်ပါပဲနော်အချင်းချင်းမှာပြောဖို့ရာမှန်စွာသိလျော်သည်တစ်ခေါက်ဆိုကြည့်ပါအချင်းချင်း အပြစ်ရှိလျင်အပြစ်စင်ဤတွင်ကြိုးတလီဝီနီကျင်းဝရှေရှုလနောက်ထကြိုးတလီပဝါရဏပြုခဲ့ပါသုံးပြအကျိုးရလေသည် ဩပဝရဏနေ့အကြောင်းနဲ့ပတ်သက်ပြီးတော့လည်းပဲသိတဲ့ဘုသူတလေးတွေသိသွားရပြီမြတ်စွာဘုရားတာဝရိန္ဒနတ်ကြီးကဗိဓမာတရားဟောကြားပြီးလို့ဒုပြည်ပြန်ဆင်းတဲ့အခါပူဇော်တာနဲ့ပတ်သက်ပြီးတော့လည်းပဲသိတဲ့ဘုသူတလေးတွေသိပြီးသွားပြီအချိန်ကတော့15မိနစ်ကျန်သေးတယ်ဘာပြောရအောင်မလဲဆိုတော့မြန်မာနိုင်ငံကဗုဒ္ဓသာသနာဝင်ယဟန်ရှင်လူတွေဟာ မိမိရဲ့အတ္တသိက္ခာဂုံဝါကြီးတဲ့ပုံကိုယ်တွေကိုရှ िख ိုးပူဇော်ကြတယ်အဲ့ဒါဟာအင်မတန်မြန်လို့စရာကောင်းတယ်အင်မတန်မှဟိုတန်ဖို့ရှိတယ်ပေါ့လေယဉ်ကျေးမှုပါပဲဒီဃာရဝတရားဆိုတာကအသိဉာဏ်ကြီးလာလေလေဃာရဝတရားကိုတန်ဖို့ထားလေလေပဲအသိဉာဏ်နဲ့လေလေဃာရဝတရားကိုတန်ဖို့မထားလေလေအသိဉာဏ် အရာမှာအကြီးဆုံးမြတ်စွာဘုရားမှာတော့အကြီးဆုံးပုဂ္ဂိုလ်ဖြစ်တယ်အရှင်သာရိပုတ္တရာတဲ့အရှင်သာရိပုတ္တရာဆိုတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးကသူကသူပြောခဲ့တဲ့စကားလေးအမတန်ကောင်းပါတယ်တရခုပပ္ပစီတောတန်တော်ဇာတိယတတ္တဝတ္တိကောသောပိမံအနုသသေယတံပဋိသမိမတ္တကေအဲ့ဒီဂါထာလေးရဲ့အဓိပ္ပာယ်က ဒီကနေ့ကိုရင်ဝတ်တယ်တဲ့ဒီကနေ့မှကိုရင်ဝတ်တဲ့ကိုရင်လေးအသက်9နှစ်သားရှိတဲ့ကိုရင်လေးအဲ့ဒီကိုရင်လေးကတဲ့ငါကိုလာပြီးတော့ဆုံးမမယ်သွန်သင်မယ်အပြစ်ကိုထောက်ပြမယ်ဆိုရင်တဲ့အဲ့ဒီကိုရင်လေးရဲ့ဆုံးမချက်သွန်သင်ချက်ဩဝါဒစကားကိုငါဟာဥထိတ်ရွယ်ပန်းဆင်ပါတယ်တဲ့သူဟာအဲ့ဒီလိုသူကဃာရဝတရား အင်မတန်မှသူကကြီးမားတယ်ဟိုလောကစဘာပင်များအနှစ်ရှိလားလေးလေးအနှမ်းကကိုင်းလားလေးလေးအနှစ်မရှိဘူးဆိုလို့ရှင်ဇဗနာနေဟာထောင်းနေတာပဲအဲလောကမှာအနှစ်မရှိတဲ့လူတွေကတထောင်ထောင်ဖြစ်တယ်အနှစ်ရှိလာပြီဆိုလို့ရှိရင်အင်မတန်မှယိုကျိုးတာပဲအင်မတန်မှဂါရဝတရားရှိတာပဲအဲ့ဒီဂါရဝတရားဟာမြတ်နိုးစရာကောင်းပါတယ်တဲ့အရှင်သာရိပုတ္တရာကြီး သူ့ရဲ့ဆရာပထမဆုံးဆရာအရှင်အတ္တဇီတဲ့အရှင်အတ္တဇီဟောတဲ့ယေရမဟေတုပဘဝတေတံဟေတုတထာဂတော အာဟာအဲ့ဒီစကလုံးလေးကိုကြားလိုက်ပြီးယေတံဟေတုတထာဂတောအာဟာယေတံမဟေတုပဘဝတေတံဟေတုတထာဂတောအာအဲ့ဒီဂါထာလေးသူကဂါရဂါထာတစ်ကြောင်းနဲ့ပေါ့လေနှစ်ကြောင်းရှိတာလေးကတစ်ကြောင်းနဲ့ပဲသူနာလိုက်ပြီးတော့သောတာပန်တန်းဖြစ်တာလေအဲ့လောက်ထိဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကြီး အဲသူအဲ့ဒီဂါထာလေးကိုဂါထာတဝက်လေးကိုနာပြီးတော့တောတာပန်ဖြစ်ခဲ့တဲ့သူ့ရဲ့ကျေးဇူးရှင်ဆရာအရှင်အတ္တဇီတဲ့အဲ့ဒီအရှင်အတ္တဇီကအရှိအယမသရင်တုံးတယ်ဆိုလို့ရှိရင်အဲ့ဒီအရှိအယကိုသူကဥချသေးတယ်ဥချပြီးတော့ညအိတ်လို့ရှိရင်အဲ့ဒီအရှိအယကိုဥပြူပြီးတော့ဥကောင်းပြူပြီးတော့အိတ်ရှင်အတ္တဇီကအနောက်အယရှိတယ်ဆိုလို့ရှိရင်အနောက်အယကိုဥချပြီးတော့အနောက်အယမှာ ဥကောင်းပြုပြီးတော့အိတ်တယ်တဲ့တောင်အယမြောက်အယအရှင်အတ္တတိရှိတယ်ဆိုလို့ရှိရင်အဲ့ဒီတောင်အယမြောက်အယတွေကိုဥလဲချတယ်ဥကောင်းကလည်းပဲအဲ့ဒီပဲလှည့်ပြီးတော့ကျိမ့်ပါတယ်တဲ့အဲ့ဒီလိုဆရာကိုပူဇော်မြတ်နိုးတယ်တဲ့အဲ့ဒီလိုဆရာကိုပူဇော်မြတ်နိုးတယ်ဘာကြောင့်လဲဆိုတော့သူကသူ့ကိုမသိတဲ့ယဟန်ကြီးကကဲ့ရဲ့ကြတယ်ဩအရှင်သာရိပုတ္တရာကြီး ဧကတာဝကလာဖြစ်နေပါတယ်အခုဒီမိစ္ဆာဒိဋ္ဌိအယူကမစွန့်သေးဘူးအယမျက်နာတွေလျှောက်ပြီးရှ िख ိုးလို့မအရှိအယရှ िख ိုးလို့ရှိကိုအနောက်အယရှ िख ိုးလို့ရှိကိုတောင်မြောက်အယမျက်နာတွေလျှောက်ရှ िख ိုးနေတယ်မိစ္ဆာဒိဋ္ဌိအယူမှားကြီးကဒိဋ္ဌိအယူကြီးကမပြောက်သေးပဲကိုအဲ့ဒီလိုကဲ့ရဲ့ကြတဲ့အခါရောက်တော့မြတ်စွာဘုရားကယမာဓမ္မံဝိဇာနေယသမ္မာသမ္ဗုဒ္ဓဒေတိတံတကိသန္တံနမတေယအဂိဟုတ်တံဝဗျမနော ယမဓမ္မံဝိသနေယသမ္မာသမ္ဗုဒ္ဓဒေတိတံအကျင့်ပုဂ္ဂိုလ်အထံမှမြတ်စွာဘုရားဟောကြားထားတဲ့သစ္စာလေးပါးတရားကိုတဲ့ယမဓမ္မံဝိသနေယပြီးခွင့်ရပါတယ်အကျင့်ပုဂ္ဂိုလ်ဟောလို့မို့တဲ့ပုဂ္ဂိုလ်တူကဟောလိုက်လို့မို့သစ္စာလေးပါးတရားကိုဟောလိုက်လို့မိမိနာကြားရတဲ့အတွက်အဲ့ဒီတရားသစ္စာလေးပါးတရားကိုနာကြားပြီးတော့မိမိမှာနာကြားခွင့်နာကြားခွင့်ရပြီးတော့အဲ့ဒီသစ္စာလေးပါးကိုသိခွင့်ရသွားပြီဆိုရင်တဲ့ သက္ကိသံဒန္နမတေယအဲ့ဒီဟုတ်တံဝအပြမနောအဲ့ဒီမိမိကိုတက်တာလေးပါသိအောင်လုပ်ပေးလိုက်တဲ့အဲ့ဒီကျေးဇူးရှင်ပုဂ္ဂိုလ်ကိုတဲ့သက္ကိသံရိုးရိုးသေးသေးနမတေယရှ िख ိုးရပါ၏တဲ့အဲ့ဒီဟုတ်တံဝအပြမနောအိန္ဒိယမှာတော့ပုံနာတွေကသူတို့ကမီးပူဇော်ကြတာကိုမီးကိုဖျားလုပ်ပြီးပူဇော်ကြတာအဲဖျားလုပ်ပြီးပူဇော်ကြတဲ့အဲ့ဒီ ပုံနာတွေမိကိုပူဇော်သလိုရိုးသေးသေးလေးလေးဆဆပူဇော်သလိုပါပဲတဲ့သစ္စာလေးပါးသိခွင့်ရအောင်လုပ်ပေးလိုက်တဲ့ပုဂ္ဂိုလ်ကိုအဲ့ဒီခုနသစ္စာလေးပါးသိရတဲ့ပုဂ္ဂိုလ်ကရိုးသေးသေးလေးလေးဆဆနဲ့ရှ िख ုပါတယ်ပူဇော်ပါတယ်ကြော့ပါတယ်တဲ့ဒီတော့ဒီကာရဝတရားဟာရိုသေးတိုက်တဲ့ပုဂ္ဂိုလ်တွေမိမိရဲ့အသက်အပြင်ကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဂုဏ်အပြင်ကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အသက်ငယ်ခြင်းငယ်ပါစေ ဂုံအားဖြင့်ကြီးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကာယကံဝစီကံမနောကံအဖြစ်တည်းရှိလို့ရှိရင် ရှ िख ိုးကြတောင်းမှန်ကြကြော့ကြပေါ့အဲ့ဒါဘုရားသာသနာဝင်ယဟန်ရှင်လူတွေမြန်မာနိုင်ငံမှာပြုလုပ်ကြပါတယ်အင်မတန်မှမြတ်နိုးစရာကောင်းပါတယ်ငငယ်ကရွာကျောင်းမှာဆိုလို့ရှိရင်ဒီရွာလုံးကရှိတဲ့လူကြီးတွေရောလူငယ်တွေရောလူလတ်တွေရောပေါ့လေလူကြီးလူလတ်တွေကများပါတယ်လူငယ်လေးတွေလည်းပါပါတယ် အဲရွာကျောင်းကဆရာတော်ဘုရားကိုကြောရတယ်အဲ့တုန်းကမြင်ကွင်းလေးတွေပြန်တတိယစိတ်ထဲမှာကြည်နူးတာပဲကြည်နူးစရာအမှန်တန်ကောင်းတာပဲတခါအဲ့ဒီရွာကျောင်းဆရာတော်ကနေပြီးတော့ပတ်ဝန်းကျင်မှာသူ့ရဲ့ကြီးတဲ့ဆရာတော်တွေရှိလို့ရှိရင်အဲ့ဒီမှာအုံပွဲတွေငပြောပွဲတွေလူတန်းပွဲပစ္စည်းမျိုးမျိုးတွေနဲ့သွားပြီးကြောရတာငငယ်တော့သိပ်ပြောတာပဲအဲ့ဒါဘာကြောင့်လို့ဆိုတော့ဒီဂါရဝတရားအင်မတန်မြတ်နိုးစရာကောင်းတာကိုသူကရိုင်းဆိုင်တဲ့အရိုင်းဓာတ်တွေကိုသူကတွန်းလှန် ဖယ်ထုတ်ပြစ်တာကိုမာနတရားဆိုတာဆိုပါတယ်မာနတရားဆိုတာကအင်မတန်မှကြမ်းတမ်းတယ်အင်မတန်မှသူကထိုင်ဟိုမာနဆိုတာသူကဥပမာပေးထားတာထွန်းလုံးမျိုးထားတဲ့မျိုးလိုပဲတဲ့သူကအောင်မကျုံနိုင်ဘူးမကုန်းနိုင်မကွနိုင်ဘူးသူကမယိုကျိုးနိုင်ဘူးထွန်းလုံးမျိုးထားတဲ့မျိုးတခါတောင့်တင်းနေတာတခါလေအဲ့ဒီလိုပဲပစ္စည်းရှိတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပညာတတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ် ယာရုအာနာရှိတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဖြစ်ရှိလာပြီဆိုလို့ချင်းမိမိရှိတဲ့အစွမ်းအစလေးတွေမိမိရှိတဲ့အခြေအနေလေးတွေကိုအကြောင်းပြုပြီးတော့သူကယိုသေးလိုက်တဲ့ပုဂ္ဂိုလ်ကိုမယိုသေးနိုင်ကြဘူးအသက်ကြီးတဲ့ပုဂ္ဂိုလ်တွေကိုမယိုသေးနိုင်ကြဘူးအသက်မကြီးတော့လည်းပဲအသက်ဂုံအပြင်သီလဂုံတမာရီဂုံပညာဂုံအပြင်ရှိတဲ့ပုဂ္ဂိုလ်တွေကိုမယိုသေးနိုင်ကြဘူးဆိုတာမာနဆိုတဲ့အယုတ်တမာတရားကခြေလေလွှမ်းမှုပြီးတော့နှိမ့်သက်ခံရတာကို အဲ့ဒီအယုတ်အယုတ်ဓမ္မတရား မတွန်းလှန်နိုင်တဲ့ဘဝအမတန်မှယုံမုန်းစရာကောင်းပါလေအမတန်မှအောက်ကျပါလေအမတန်မှအစင်တန်းနိုင်ပါအဲ့ဒီမာနာတရားကိုဖယ်ရှားပြီးတော့ဂါရဝတရားတွေရှိပြီဆိုလို့ရှိရင်အမတန်မှမြတ်နိုးစရာကောင်းတာပဲအမတန်မှလေးစားစရာအမတန်မှဟိုချစ်စရာခင်စရာလည်းကောင်းပါလေဂါရဝတရားကဒါကြောင့်ဂါရဝတရားဆိုတာပညာရှိလားလေ အနှစ်ရှိလားလေလေဂါရဝတရားကို လက်ကင်ထားလေလေတဲ့ဒါကြောင့် ဒီဗုဒ္ဓသာသနာဝင်မြန်မာနိုင်ငံကယဟန်ရှင်သူတွေဟာအဲ့ဒီကာရဝတရားကိုအလေးထားပြီးတော့အမတန်မှမျက်နှိုးစရာအမွေအဖြစ်နဲ့ကျင့်သုံးနေကြတာအမတန်ကောင်းပါတယ်အဲ့ဒီလိုရှိခိုးတဲ့အခါမှာမိမိမှာကာယကံမှုဝစီကံမှုမနောကံမှုအပြစ်တွေရှိခဲ့ရင်အဲ့ဒီအပြစ်တွေသိခံမှခွင့်တော့ပါဆိုပြီးတော့ကြတော့တခါကြတော့ခံရတဲ့ပုဂ္ဂိုလ်ကလည်းပဲကျမ်းမာပါစေချမ်းသာပါစေအပြစ်တွေခွင့်လွတ်ပြီးတော့မေတ္တာကရုဏာစကားတွေမိန်ကြားလို့ပြောဆိုလို့အမတန်မှမေတ္တာ အရေးအယောင်တွေတွေ့ရတာအမတန်မှအေးချမ်းတာကိုမာနအရေးအယောင်မရှိမေတ္တာအရေးအယောင်တွေမာနအရေးအယောင်တွေကင်းကွာပြီးတော့မေတ္တာအရေးအယောင်တွေတွေ့ရတယ်ခါရဝအရေးအယောင်တွေတွေ့ရတယ်အမတန်မှအေးချမ်းတာကိုအမတန်မှကြည်နူးစရာကောင်းတယ်အဲအဲ့ဒီလိုကြည်နူးစရာအခြေအနေလေးတွေမိမိတို့ဟာအမွေလေးတွေပေါ့လေအဲ့ဒီအမွေတွေကိုဆက်လဲပြီးတော့ဘုရားသာသနာဝင်ရဟန်းရှင်တွေဆက်လက်ပြီးတော့ထိန်းရမယ်မိမိကိုယ်တိုင်လည်းပဲထိန်းသိမ်းရမယ်လိုက်နာရမယ်ကျင့်သုံးရမယ် မိမိရဲ့သားသမီးမြင်းမြင့်နောင်လာနောင်နောင်လာနောက်သားတို့တွေကိုလည်းပဲအဲ့ဒီခုနကောင်းတဲ့အမွေလေးတွေခါရဝတရားအပ္ပစာယနာပေါ့လေအပ္ပစာယနာတရားပေးရမယ်တဲ့အဲ့ဒီအပ္ပစာနာတရားရှိလို့ရှိရင်၃နာရီကမပြေသေးတော့လျှောက်ပြောနေရတာ10မိနစ်လောက်ကြာနေတယ်10မိနစ်လောက်ကြာပြီးတော့ပြောနေရတာပြောမယ်နော်ကာရဝတရားနဲ့ရှိထားတဲ့ဘုဒ္ဓတာလေးတွေဘုဒ္ဓတာဖောက်တယ်ချရတာပါဟုတ်လားဖောက်တယ်ချရငငယ်တုန်းကသင်ထားတဲ့စာလေးတွေက ဘာလို့ဆိုတော့ယုံနိုင်ခါရဟာပေါ်မလာဘူးအဘိဝါရဏတိလိတနေတံဥဒ္ဒါပသယိနောသတ္တာရောဓမ္မာဝတ္တံတိအာယုဝနောဒုက္ခမလံတဲ့ကြီးတဲ့ပုဂ္ဂိုလ်တွေအသက်ကြီးတဲ့ပုဂ္ဂိုလ်တွေဂုံဝါကြီးတဲ့ပုဂ္ဂိုလ်တွေကိုအဘိဝါရဏတိလိတရှ िख ိုးတယ်တဲ့အဘိဝါရဏတိလိတနေတံဥဒ္ဒါပသယိနောအမြဲတမ်းရိုသေလေးစားလေးရှိတဲ့ပုဂ္ဂိုလ်မှာ အကျိုးဘာတွေရလဲဆိုတော့သတ္တာရောဓမ္မဝတ္တံအကျိုးလေးမျိုးရပါတယ်တဲ့အဲ့ဒီလေးကျိုးလေးမျိုးကဘာတွေလဲဆိုတော့အာယုအသက်ရှည်တယ်တဲ့ဘုံတော့အရှင်းလှပါတယ်တဲ့ဒုက္ခံတဲ့ကိုချမ်းသာတယ်သိချမ်းသာတယ်တဲ့ဗလံတဲ့ခန္ဓာကိုယ်အင်အားစိတ်အင်အားတွေရှိပါတယ်တဲ့အင်မတန်မှကောင်းတာပဲအကျိုးတရားတွေကနောက်ပြီးတော့တဏှာမှမြတ်စွာဘုရားမိန့်ထားသေးတယ် ဒိဋ္ဌိဓမ္မိစပါတန္တတံပရာယေစဒုက္ခတိနရာဓမ္မတကောဝိတာယေဥဒ္ဓမပသယံတိနရာဓမ္မတကောဝိတာဒိဋ္ဌိဓမ္မိစပါတန္တတံပရာယေစဒုက္ခတိတဲ့ယေဥဒ္ဓမပသယံတိအသက်အပြင်ကြီးတဲ့ပုဂ္ဂိုလ်တွေကိုအပြင်ကြီးတဲ့ပုဂ္ဂိုလ်တွေကိုအယုသေးပေးတယ်အဲ့ဒီအယုသေးပေးမှုယဉ်ကျေးမှုမှာလည်းပဲကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဟာတဲ့ဒီဘဝမှာပညာရှိသူတော်ကောင်းတွေရချီးမွမ်းခံရပါတယ် တမလွန်ဘဝရောက်လို့ရှိရင်ကောင်းတဲ့ဘဝတွေရောက်ရပါတယ်တဲ့9မိနစ်ကကြံသေးတယ်9မိနစ်ကြံမပြောအောင်ပေါ့နော်အပ္ပစာယနာနဲ့ပတ်သက်ပြီးတော့ယူတည်လေးစားမှုနဲ့ပတ်သက်ပြီးတော့ဒီကာယကံအပြင်ယူတည်တယ်ဝစီကံအပြင်ယူတည်တယ်အနိနာမှာကိုကိုယ့်ရဲ့အနိနာမှာကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်တွေလာပြီးသို့မဟုတ်ကိုလေးစားလိုက်တဲ့ယဟန်ရှင်လူတွေလာပြီးဆိုလို့ရှိရင်မိမိက နေရာကချပေးရပါတယ်တဲ့ဒါလည်းအယုသေးပေးခြင်းတစ်မျိုးပါပဲတဲ့နောက် ပြီးတော့မိမိနဲ့ခရီးရင်ဆိုင်တွေ့နေပြီဆိုမိမိကလမ်းဖယ်ပေးရတယ်တချို့တိုက်မတက်ဖြစ်သွားတာပဲအဲအဲ့ဒီလိုမလုပ်ရဘူးတဲ့ဂါရဝတရားမကင်းမရဘူးတဲ့ဂါရဝတရားရှိရတယ်တဲ့အဲမှာယဟန်တန်ဃာတွေလာပြီးမိမိရဲ့ကြီးတဲ့ပုဂ္ဂိုလ်တွေလာပြီးဆိုလို့ရှိရင်မိမိကလမ်းဖယ်ပေးရတယ်တဲ့အကယ်၍တဲ့အဲ့ဒီပုဂ္ဂိုလ်တွေကအသက်ကြီးတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ် ယဟန်တန်ဃာတွေပဲဖြစ်ဖြစ်ကိုယ်ရင်တွေပဲဖြစ်ဖြစ်သူတို့မှာမနိုင်တဲ့ဝန်တွေကိုတည်ပိုးလာပြီဆိုလို့ရှိရင်ကူညီပြီးတော့တည်ပိုးပေးရတယ်တဲ့မကြမ်းပါဘူးဆိုလို့ရှိရင်လည်းသွားတဲ့လာတဲ့အခါမှာအကူအညီဖေးမှမနိုင်တဲ့ဝန်ကိုထားနာလို့ရှိရင်လည်းအဲ့ဒါကိုကူညီဖေးမှပေးအဲ့ဒီလိုဂါရဝတရားရှိရပါတယ်တဲ့အဲလူကြီးနာသွားပြီဆိုလို့ရှိရင်ခန္ဓာကိုယ်လေးညှို့ကိုင်းပြီးသွားလို့အဲ့ဒီလိုလုပ်ရပါတယ်တဲ့လက်အုပ်ချီလို့ အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီကျေးဇူးတော်ရှင်ရွှေတောင်ကုန်းသာသနာ့ဟိတဆရာတော်ဘုရားကြီးကလည်းပြုပြင်ပါတယ်အမရပူရမြို့မဟာကဏောင်ဆရာတော်ဘုရားကြီးကလည်းပဲကိုချင်းအဘိဓမ္မာဆိုတဲ့စာအုပ်ထဲမှာရေးထားပါတယ်ပြုပြင်ထားပါတယ်သူတို့ပြုပြင်တာလေးတွေကိုယ်တိုင်လည်းတွေ့ရတယ်ကိုယ်တိုင်လည်းတွေ့ရတော့ကောင်းလဲကောင်းပါတယ်ဘာလဲဆိုတော့အဲအခုရွှေတောင်ကုန်းဆရာတော်ဘုရားကြီးဆိုလို့ရှိရင်သူ့ဒီလာပြီးကြောတော့မယ်ဆိုရင် तू ကမကြောတဲ့နေရာပေါ့လေလမ်းလမ်းမှာပေါ့တဲတဲ့ပုံနဲ့နေရာမျိုးမှာထိုင်ပြီးကြောတယ်သူက ဟာအဲ့လိုမထိုင်နဲ့မထိုင်နဲ့ဘုန်းကြီးထိုင်တာမကြိုက်ဘူးမတက်ရမတက်ရလက်ဥချီတော်ပြီးတော်ပြီးအဲ့ဒါအယုသေးပေးတယ်ဒါပြုပြင်တာဒါကောင်းတယ်သဘာဝကျတယ်မနှံကောင်းတယ်မဟာကဏ္ဍဆရာတော်ဘုရားကြီးပြုပြင်ပေးတဲ့နည်းပါပဲဟောဒီရွှေတောင်ကုန်းဆရာတော်ဘုရားကြီးပြုပြင်ပေးတဲ့နည်းရလည်းပဲနောက်ပြီးတော့တွေ့ရသေးတယ်မဟာကဏ္ဍဆရာတော်ဘုရားကြီးပြောတဲ့စကားထဲမှာပါတယ်ရေးထားတဲ့စာထဲမှာပါတယ်တောရွာတွေမှာတွေ့ရတယ်အခုဘုန်းကြီးတို့တောရွာမှာတွေ့ရတယ်ဟောတွေ့ပြီဟောလူတွေတွေ့ပြီဆိုလို့ရှိရင်မနိုင်ဝင်ကြီးက ရေးတယ်ချမ်းလာတာသူကမြခေါင်းမောရွက်လာကြတာဓမ္မကြီးတွေအဲ့ဒါဘုန်းကြီးလည်းတွေ့ရောအဲ့ဒီမနိုင်ဝန်ကြီးကိုသူကချပြီးတော့တခါတည်းထိုင်ပြီးတော့လမ်းမှာတဲတွေပုံကြီးထဲမှာကြော့တယ်အဲ့လိုနေရာမျိုးမှာဆိုလို့ရှိရင်လည်းပဲလက်အုပ်ချင်ရင်တော်ပါပြီဥတင်ပါတယ်ဖရာအယူသိပေးပါတယ်ဖရာဒီလောက်ပြောရင်တော်ပါပြီတဲ့အဲ့ခုနလေးတဲ့ဝန်ကြီးမချနဲ့တဲ့မာကန္နာဆရာတော်ဖရာပြင်ပေးတယ်ဒီရွှေတောင်ဆရာတော်ဖရာလည်းဒီတိုက်မှာပဲနောက်ပြီးတော့ဒီတဲတွေပုံကြီးထဲမှာအဝိအတိတ်ကြီးတွေဝစ်လာပြီးတော့တော်ကဒကာကြီးဒကာမကြီးတွေတကယ်ကြော့တာသူ့ကြရတဲ့အခါက အဲ့ဒါမကရောနဲ့အဲ့ဒီလိုနေရာမျိုးဆိုလို့ရှိရင်လည်းပဲတဲ့ခြိုင်ပြီးမကရောနဲ့အဝတ်သက်တွေပေးတယ်တဲ့မကရောနဲ့တဲ့အဲ့လိုနေရာမျိုးမှာလက်အုပ်ချီပါချီလိုက်လို့ရှိရင်ဥတင်ပါတယ်ဘုရားလက်အုပ်ချီပါတယ်ဘုရားလက်အုပ်လေချီလိုက်ရင်ဥတင်ပါတယ်ဘုရားလို့ရှောက်လိုက်ရင်ဒါကာရဝတရားပြီးပါတယ်တဲ့အဲ့ဒါမာကနာကိုဆရာတော်ဘုရားကြီးတို့ရွှေတောင်ကုသာသနာ့ဒါဆရာတော်ဘုရားကြီးကိုပြုပြင်ပေးတာအင်မတန်မှကောင်းပါတယ်သာသနာတော်မှာပြုပြင်ကြရတဲ့အများကြီးပဲအခုဟောဒီနေ့မှာအပ္ပဇာယနာ ကာရဝတရားနဲ့ပတ်သက်ပြီးတော့မိမိရဲ့အသက်သိက္ခာသုံးပါးကြီးကြတဲ့ပုဂ္ဂိုလ်တွေဒါတွေပူဇော်တာတွေကြော့တာတွေဒါနဲ့ပတ်သက်ပြီးတော့လည်းပြောပြီးပြီ။နိုင်ရလည်းကုန်မကုန်နိုင်ငါနည်းနည်းလေးပဲကြံပါလေ။နည်းနည်းလေးကြံကိုအောင်ဘာလုပ်ရမှာတော့ဆိုရင်တော့လင်္ကာလေးပြန်ဆိုမှနဲ့ဒီနော်။ဘာလို့လဲဆိုတော့တရားနာမည်လေးကဗါတဲ့တော့ ဝါကျွတ်ချိန်ခါမြတ်ပူဇာတဲ့ယောဂီသူတော်စင်တို့ပူဇော်တဲ့မြတ်ပူဇာတွေပေါ့လေဓမ္မပူဇာတွေဝါကျွတ်ချိန်ခါမှာပူဇော်ကြတာကိုအဲ့ဒီဟာလေးကိုပြန်ပြီးဆိုကြည့်ကြအောင်ဆိုနော်နတ်ပြည်ကကြွမြတ်ဗုဒ္ဓကိုသီလကျင့်တာပူဇော်ပါအဲ့ဒါအမြတ်ဆုံးတဲ့ဆိုကြအောင်နော်သုံးကောက်သုံးကောက်နတ်ပြည်က ချိန်အခါမှာအမြတ်ဆုံးပူဇာဖြစ်တဲ့ပီလဓမ္မပူဇာသမာဓိဓမ္မပူဇာပညာဓမ္မပူဇာလို့ခေါ်တဲ့အမြတ်ဆုံးပူဇော်ခြင်းနေနဲ့ဟောဒီယောဂီသူတော်စင်တွေပူဇော်နေကြရပြီမြတ်စွာဘုရားအမတန်မှနှိမ့်ချိုက်တော်မူပါတယ်အမတန်မှအာရကျေနပ်တော်မူပါတယ်အဲ့ဒီမြတ်စွာဘုရားအာအရာဆုံးအနှိမ့်ချိုက်ဆုံးအမြတ်ဆုံးလို့သတ်မှတ်ထားတဲ့ ပူဇော်မှုသီလပူဇော်မှုသမာဓိပူဇော်မှုပညာပူဇော်မှုတွေနဲ့ယခုပူဇော်နိုင်ကြပါပြီ။နောက်လည်းပဲတရက်တိုးပြီးတော့ပူဇော်နိုင်ပြီးတော့မြတ်စွာဘုရားရစေခြင်းတဲ့နိဗ္ဗာန်ချမ်းသာကိုကိုစီကိုစီရနိုင်တဲ့အသည့်သီလပူဇာသမာဓိဓမ္မပူဇာပညာဓမ္မပူဇာတွေနဲ့ဆက်လက်ပြီးတော့ပူဇော်နိုင်ကြပါစေ။